သာဝနာရေးဓမ္မ1312ခုနှစ်ကဒီစိဟော22ခုနှစ်ကဒီစိဟောတော့22ခုနှစ်ကဒီစိအခု39ခုဆိုတော့30 32ခုနှစ်ကဒီစိဟောမှာ39ခုနှစ်မှာနည်းနည်းလောက်ကြတော့လည်းဆိုရမှာပေါ့လေအဲ့ဒါလည်းသဘာဝကြီးက သင်ကြားရမှုဘုလားမောင်ကသာဟုတ်ဖြစ်လူရှိပါတယ်ဆိုလို့ဒါကြောင့်ဟောအရင်ကဟောပြီးသားတော့ရှိပါတယ်ဒီနေ့ကလူသိဟန်ကယူလာအရင်က22ခုနှစ်ကဟောတော့ဖမ်းထားတာနှစ်ကြိမ်ဟောထားတယ်ဘုရားကပထမတစ်ခါဟောတော့မှတော့ဒီကြိမ်နဲ့ဟောတာ သူတို့ကဆောင်းမုတ်လေးတစ်ခုနောက်နှစ်ကြိမ်ဟောတဲ့အခါလည်းပဲဆောင်းမုတ်ကလေးနှစ်ခုလောက်နဲ့တူပါတယ်လူရင်းတော့ပဲဟောတာအခုသူဟောတာလည်းပြည့်စုံတယ်မဟုတ်ဘူးကတော့အကုန်လုံးပြည့်စုံမယ်အကြံမရှိဘူးကာထာ20ရှိတယ်ကာထာ20လုံးအကုန်လုံးဆောင်းမုတ်အသီးသီးထားပြီးတော့ဟောရဟိုတုန်းကဟောခဲ့တာဘုန်းကြီးပြန်ကြည့်တော့လေဟိုတုန်းကဟောတာတွေလည်းတရားကြီးငါကောင်းတာပဲဘုရားဟောတာလည်းဟိုကကို ကိုယ့်အကိုတော်မှာရှေးရဟောထားတယ်ကြီးပါအောင်လို့ဖြစ်နေလို့လည်းတော့ကောင်းတာတော့ဒီမှာပဲอืมမသားစရာတွေဒီညိုစရာတွေကျင့်စရာတွေပါပဲအဲဒီတော့ခေါင်းစဉ်ကလေးဆင်ပြီးအောင်ဆုံးမှုကလေးတွေဆိုပြီးတော့နည်းနည်းနည်းပြောကြကြအောင်နောက်မှအကြမ်းအသိကြမ်းမှဖန်ရတာမညာလည်းကျိုးတွေတကယ်လည်းပေါ်နေတယ် စိတ်ငြိမ်တကူငြိမ်ရာကိုတနည်းအားဖြင့်ငြိမ်ချောင်းကိုဘယ်လိုမြင်၍ငြိမ်မနည်းရဆိုရမယ်စိတ်ငြိမ်တကူငြိမ်ရာကိုဘယ်လိုမြင်၍ငြိမ်မနည်းစိတ်ငြိမ်တကူငြိမ်ချောင်းကိုဘယ်လိုမြင်၍ငြိမ်မနည်းတို့ရုပ်ကတော့စိတ်ငြိမ်တဲ့တရားနဲ့ သိဉ္ဇဉ်တရားဆိုဝိကတရားတနည်းပြောပါဝိက၃ပါးငြိမ်းရဆိုတာနိဗ္ဗာန်ပဲငြိမ်းချောင်းဆိုတာကတော့ငြိမ်းချောင်းဖြစ်တဲ့ပရိဒါအစရှိသောဝရိပတိယတရားတွေအဲ့ဒါတွေဘယ်လိုမြင်ပြီးတော့ငြိမ်းမလဲလို့နေမိတာဘုရားကမေးတယ်အဲဒီတော့ကတရားနာနေတဲ့နာယမာတွေရဲ့အလိုကျိုက်နဲ့ကြိုက်အောင်လို့နေမိတာဘုရားက မေးစီပါတယ်နမြတ်ဘုရားကမေးစီနမြတ်ဘုရားကမေးနတ်စွာဘုရားရဲ့လူတော်တိုင်းမေးမေးတော့အဲ့ဒါကိုဒီကနှစ်၃၄၅၆တိခါထာ၅လုံးဖြင့်အဲ့ဒီမေးခွန်းကိုဖြေထားတယ်အကျယ်ချက်လေသူအမြင့်မြင့်ငါဖြစ်သည့်တွင်စိတ်ကြီးဝင်သိမြင်လေငြိမ့်စေသည်တဲ့ အဲတခေါက်ဆိုရအောင်အကျယ်ချက်လေးဘုရားမြင်နေမာဖြစ်သည့်ပင်စိတ်ကြီးဝင်သိမြင်လည်းမြင်ကြသည်ကျေချဲရတဲ့ပပိစတရားနဲ့ပပိစတရားရဲ့အမြင့်နဲ့ဒီရင်ပပိစတရားရဲ့အကြောင်းပေါ့နောက်ပြီးတော့ငါအနေအားဖြင့် မာမာနစေကြီးဝင်မာမာနဒီမှာကာယံရအောင်လို့စေကြီးဝင်လို့ထည့်ထားတယ်မာမာနထောင်သွားတဲ့သဘောအဲဒီတရားကိုသိမြင်ပြီးတော့အလုံးစုံငြိမ်းစီရမယ်ကိလေသာအလုံးစုံကိုငြိမ်းစီရမယ်တဲ့ငြိမ်းစီရမယ်ကိလေသာတွေတော့အများကြီးပါပဲဒါကဒေါသမောဟကောရဥပနာဟမေခပလာဒဣဒမစ္စယစသည်အများကြီးပဲမှာအဲစေစီပါစကူပါတော့ဟောထားပါတယ် အဲဒီကိလေသာတွေငြိမ်းရမယ်လို့ဒီနေ့ဟောပြီးပါပြီဒါတော့ကိုယ်တွင်တဏှာပေဖို့ရမှတ်ကအမြဲခြင်းရမည်အဲဒီတကဘာပစ္စတရားတဲ့တဏှာပါပါတယ်အဲဒီတဏှာကအရေးကြီးလို့သူ့ကိုထုထုတ်ပြီးတော့ဟောရတယ်ဘာပစ္စတရားရဲ့အရေးမြစ်ကိုပယ်လိုက်ရင်တဏှာလည်းပါသွားတော့တာပါအမြစ်ပယ်လိုက်ရင် သူ့ပင်လုံးသစ်ပင်များအမြစ်ကနေပြီးတော့နှုတ်ပြရရဲ့ပင်ကြီးပဲရှိတော့လည်းအကုန်လုံးပယ်ပြီးသားဖြစ်တော့အဲဒီလိုပဲအမြင့်ဖြစ်တဲ့အဝိဇ္ဇာအာယောနိတမတိကာရအစသည်ကိုအဲဒီမှာ6ပါးရှိပါတယ်အဲဒါတွေပယ်လိုက်လို့ရှိရင်တဏှာလည်းပယ်ပြီးသားဖြစ်သွားတော့တာပါပဲဒါပေမဲ့လို့အဲဒီတဏှာကိုပယ်ဖို့ရတာရည်ကြီးလို့သီးသန့်ချပြီးတော့ဟောပါတယ် ရာဂဇိဒနာအစ္ဆဒံဒါသာဝိနည်းယသရသရောတိခေဆိုပြီးတော့နှစ်ပါးဟောထားတယ်အဲဆိုရမယ်ကိုယ်တွင်တဏှာကိုယ်ရာသက္ခအမြဲခြင်းအမြဲဒီကိုယ်တော်မှာဖြစ်နိုင်တဲ့တဏှာတွေရှိတယ်တဏှာတွေဖြစ်နိုင်တယ်ဖြစ်နိုင်တဲ့ဟာကိုရှိတယ်လို့ပြောတယ်တချို့အခုခုကာလမှာ ဉာဏ်ဉာဏ်ဉာဏ်ကြီးပုဂ္ဂိုလ်တွေကကိလေသာတွေဆိုတာမရှိဘူးတဲ့အမြဲရှိနေတာမဟုတ်အမြဲကုန်မရှိဘာမှကုန်မရှိဘူးဆိုပြီးတော့ကိလေသာတွေပြောင်းကျင့်နေပြရမလို့ဘူးစိတ်ကဆွဲလာလို့လားဖြစ်တာပဲဆိုပြီးတော့ကိလေသာမရှိဘူးလို့တရားဝတရားနဲ့ပြောင်းမြန်လို့ဟောကြတယ်အဲ့ဒါကြိုက်တဲ့ပုဂ္ဂိုလ်တွေလည်းမင်းမဲသေးသေးကြိုက်ပြီးသူကလည်းဝါရထမ်းကြတယ်အနည်းကပြောအနည်းကပြောခဲ့တဲ့အတိုင်းပါပဲ။ ဒိဋ္ဌိနဲ့သူနေချဲတာပါပဲဒိဋ္ဌိနဲ့တရားပပ္ပစ္စတရားတွေပွားနေတာဖြစ်နိုင်တဲ့တဏှာရှိနေတဲ့ကာလဖြစ်နိုင်နေတဲ့ကာလပါလုံးဒီတဏှာရှိနေတာပဲအရိယာမဲ့ရောက်သွားတဲ့ခါကျတော့မဖြစ်နိုင်ဘူးအရဟတမဲ့ရောက်နေလုံးလုံးမဖြစ်နိုင်ဘူးအဲ့ဒီကြောင့်မပြင်းတာဆိုတော့အခါခါသိတဏှာကတော့တဏှာတစ်ထောင်တော့မှရှိနေတာဒီလိုတော့မဟုတ်ဘူးဖြစ်နိုင်တာပဲရှိတယ်လို့ပြောရတယ်ကိုယ်ထဲမှာမြင်ရတာကြားရတာနားရတာစားပြရတွေးထိရတာ ဒီကုစဉ်းစားကြံနေတာကဖြစ်နိုင်တဲ့တဏှာတွေရှိတယ်အဲ့ဒီတဏှာတွေကိုရှုမှတ်ပြီးပြရမယ်ဒီနေ့မှပြီးပြေပုံနဲ့ပြောပြီးပါပြီတရားတတော်သိခေးဆိုတာတတော်အမှားရပြီးဖြစ်ပြီဒီခေးကျင်းရမယ်အမှားရပြီးကျင်းမတန်းပြည့်စုံတဲ့တရားပါပဲအဲ့ဒါလို့ဆိုရင်ကိုပြည့်စုံနေပါပြီဒါပေမဲ့လို့ရှင်နာကပြခဲ့တဲ့ငါဖြစ်သည့်တွင်စိတ်ကြီးဝင်ဆိုတဲ့မာန အဲ့ဒီမာနကလည်းပဲအရေးကြီးတယ်သူကသူကဒနာလို့မဟုတ်ဘူးဒနာကတော့လည်းသိတာပဲနှိမ့်သက်ပါရလို့ရှိရင်ဒနာပဲဆိုတာသိမာနကြတော့ကိုကအထင်ကြီးဝင်မြင့်နေတာကိုအဲ့ဒါကိုအကောင်းမှရှင်လည်းမှတ်နေတာမာနမှမသိဘူးကိုကမာနကြီးနေတယ်မယ်လို့မာနကြီးတယ်မထင်ဘူးသူများတွေကသာမာနကြီးတယ်ထင်ပြီးကိုကတော့မာနမကြီးဘူးကိုကတော့အမှားတိုင်းပဲ မာတိုင်းစိတ်သဘောထားတယ်ဒီလိုထင်နေတတ်တယ်အဲဒီလိုထင်နေတတ်တဲ့အတွက်မာနအရေးကြီးလို့ပယ်ဖို့ရသီးသန့်ဟောပြန်တယ်ကိုယ်တွင်ကိုယ်ပါဂုံရမာနမကြည့်ရတဲ့ဆိုရမယ်ကိုယ်တွင်ကိုယ်ပါကိုယ်တွင်ကိုယ်ပါဂုံရမာနမကြည့်ရကိုယ်ရဲ့ကဂုံကိုယ်ပါကဂုံကိုယ်ရဲ့ကဂုံဆိုတာကတော့ကိုယ်ကအမျိုးများလို့ဒီစုသာပေါ်များတဲ့အမျိုးကနေပြီးရဟန်းပြုလာလို့ဒီလိုဂုံတွေရှိပါတယ် ဒီရောကိုမှသီလနဲ့ပြည့်စုံရင်သီလကိုစာပေကျမ်းကအတိုင်းစာပေကျမ်းကတတ်တဲ့ကိုတရားကျင့်နေတဲ့တရားကျင့်တဲ့ကိုဒုရင်ကျင့်ရင်ဒုရင်ကျင့်ဒီဟာတွေရှိတာပေါ့လေဒါအဲလောကီတပုတရားကိုနေအပြင်မကုံဆိုတာလည်းကိုနဲ့ဆိုတဲ့ဆရာသမားကုံမှာသူများကုံတော့မဟုတ်ဘူးဒါဆရာသမားကုံမှာကိုအာဟုတာကိုဒုဆရာကပဲလို့စသည်ဖြင့်လို့အာဟုပြီးမာမနာကြီးတယ်ရှိအဲဒါကြောင့်ကိုယ်တွင်မှရှိတဲ့ဂုဏ်တွေ ကိုယ်ဆရာသမားမရှိတဲ့ဂုဏ်တွေအဲ့ဒါတွေသိနေတာပဲတွေ့နေတာပဲတွေ့နေမယ်လို့အဲ့ဒါတွေအကြောင်းပြုပြီးမာနမဖြစ်ပါစေနဲ့ဘယ်နဲ့လိုအောင်လို့အဲ့ဒါတွေကိုယ်ဆရာလေးတွေသွားစဉ်းစားမိရင်ကိုရှုမှတ်ပြီး ပြရမှာပဲမာနကြီးပြီးတော့စိတ်ကထောင်လွှားလာလို့ရှိရင်အဲ့ဒါလည်းရှုမှတ်ပြီးပြရမှာဘာကြောင့်ဒီလိုပြရတယ်လဲဆိုလို့ရှိရင်သူတော်ကောင်းမှထိုသီးမှနိဗ္ဗာန်အငြိမ့်ဆိုတော့အဲ့ဒီမာနဖြစ်တာနိဗ္ဗာန်မဟုတ်ဘူး ငြိမ့်တာမဟုတ်ဘူးဒါကြောင့်ပြရတယ်ဆိုရမယ်သူတော်ကောင်းမှန်သူသည်မှန်နိဗ္ဗာန်အငြိမ့်မဆိုပါဘုရားဆိုင်ရသူတော်ကောင်းတွေကအဲ့ဒီတော့မာပြင်းနေတာကိုငြိမ့်တယ်လို့မဆိုဘူးသို့တော်လည်းကိုယ်ကလည်းကိုယ်ကတော့မာပြင်းနေတာကိုကောင်းတယ်လို့အောင်းနေတယ်ဥရိယပြညာရောက်တဲ့ခါကာလကျတော့လူဆရာတွေတွေ့ပြီးတော့မာမနာတွေတက်နေတာတခါလေတရားတို့ရအောင်ဟာထူပြီးပြည့်စုံပြီဆိုပြီးတော့ ချို့ဘယ်လောက်တောင်ဘာသာကြီးလဲဆိုလို့ရှိရင်တို့ဆရာသမားတွေကငါလိုတော့တွေ့ဖို့မရဘူးဒီထောင်တော့ဘာသာကြီးတာကိုပြောတယ်ထုတ်ပြောတယ်ပြောကြတယ်အင်းဆရာတွေလည်းငါလိုတော့ပြီးဖို့မရဘူးဒီလိုရှိအောင်မာနကကြီးတာအဲ့ဒါသူအကောင်းမှလည်းငြိမ့်နေပြီတဲ့အဲ့ဒါဘုရားဆိုင်လို့တော့ကောင်းရဲ့အဲ့ဒီမာနငြိမ့်တာမဟုတ်ဘူးဒါပြရမယ် အဲဒီမာနကဘယ်မျိုးရှိသလဲဆိုအမြတ်စားမာနအယုစားမာနဓာနုမာနသုံးမျိုးရှိတယ်ဆိုတာကိုမြတ်ယုဓာနုဖြစ်ပြီးဟူမှမမပြုကင်းစေရဆိုရမယ်မြတ်ယုဓာနုဖြစ်ပြီးဟူမှမမပြုကင်းစေရငါကသူ့ရဲ့မြတ်တယ်ငါကသူ့အောင်ကြတယ်ငါကဓာနုဖြစ်တယ်ဒီလိုသုံးမျိုးကိုအဲဒီတော့သူ့ရဲ့သားရဲ့ သူနဲ့ငါနဲ့ဓာညူပဲဆိုတော့မာနာမှထင်ရှားပဲသူ့အောင်ကြတယ်ဆိုတာမာနာမှသိမသိကြဘူးသူကလည်းမာနာပါပဲအဲအထက်တန်းကြတဲ့ပုဂ္ဂိုလ်ကြီးညာတော်များဆိုလို့ရှိရင်မထေကြီးတွေဆရာသမားတွေဟိုသူတို့ကကြီးပြရတယ်သူတို့ကအငယ်လေးရှိသေးသူတို့ကဘယ်လိုနေနေရတယ်ဒီလိုဟာမာနမာနပဲလားသူကသူတို့မှာတော့အင်ကြီးကြီးနေရတာတို့ဘယ်လိုနေနေဘာမှမဖြစ်ဘူးကိစ္စမရှိဘူးဆိုပြီးတော့ ဒီလိုလေးတွေကမာနလုပ်တယ်အဲ့ဒါဟိနာမာနအယုတ်မှခေါ်တယ်နိစ္စမာနလည်းမှာတော့နိစ္စနဲ့ဟိနာနဲ့ပြီးတော့နိစ္စကတော့နေဟိနာကတော့ယုတ်တယ်ယုတ်တာနဲ့နေတာနဲ့တူတူပါပဲလောဘဘက်ကလည်းပဲသာမန်စင်ရပုဂ္ဂိုလ်တွေနဲ့အထက်တန်းကြတဲ့ပစ္စည်းဥစ္စာပြည့်စုံတဲ့ယာရုဏလည်းရှိတဲ့ပုဂ္ဂိုလ်တွေအောက်တန်းကြတဲ့ပုဂ္ဂိုလ်တွေကမာမာနရှိရရှိတယ် ဟာတို့ကတော့သူတို့လိုချမ်းသာတယ်ကြွားတယ်ဒီမှာမဟုတ်ပဲပဲသူတို့လိုယာတုထောင်တယ်ရှိတယ်ဒီမှာမဟုတ်ပဲတို့ကဘယ်လိုဆိုနေဖြစ်တယ်တော်သိအောင်စားတော့နေလည်းဖြစ်တာပဲအဲ့ရနေရလည်းတွေ့ကြရနေအဲ့လိုဖြစ်တယ်သူတို့လိုမဟုတ်ဘူးအဲစားပြီးရင်ဒီလိုဂုဏ်ယူတာရှိတယ်ဒါအောက်တန်းသားပုဂ္ဂိုလ်ကဂုဏ်ယူတာလေဒီပြည့်နဲ့အများကြီးပါပဲအောက်တန်းသားပုဂ္ဂိုလ်အထက်တန်းသားနဲ့ပြိုင်ကြံနေမှုဂုဏ်ယူတာရှိတယ်အဲဒီမာမာနာတွေဖြစ်တဲ့ဖြစ်ရှိမှရမယ် ကောင်းဆုံးများစွာတွေ့ကြုံတာငါးငါးဝိမဆွဲအဲ့ဒီမာမနာကဘာဖြစ်လာလဲငါလို့ဆွဲရရှိလို့ငါးကောင်းနေနဲ့ဆွဲပြီးဖြစ်လာတယ်ငါးကောင်းဆွဲပါရှိတာမဟုတ်ဘူးအဲကြောင့်အကောင်းဆုံးများစွာတွေ့လို့ရှိရင်တဲ့မြင်နိုင်ကြတယ်ကောင်းတာတွေ့တဲ့အခါမှာကိုယ့်ဘက်ကနေမာနယူရဲဆိုးတာတွေ့တဲ့အခါကာလကြတော့လေသူများဘက်ကနေပြီးတော့မာနတွေယူတတ်တယ်ဒါကြောင့်ကောင်းဆုံးများစွာ ကောင်းဆုံးများစွာတွေ့ကြုံတာငါငါဟုရင်မဆွဲရအဲ့ဒါကြီးငါပဲငါမြင်တယ်ငါကြားတယ်စသဖြင့်မဆွဲရအောင်ရှင်းပါပြီတရားမယ်လို့ဆိုလိုပါတဲ့အတိုင်းဆိုရမယ်ကောင်းဆုံးများစွာတွေ့ကြုံတာငါငါဟုရင်မဆွဲရကောင်းတဲ့အာယုန်နဲ့ဆိုတဲ့အာယုန်နဲ့ကောင်းတဲ့အာယုန်တွေ့တဲ့ခါကာလကျတော့ငါမှုဒီလိုပြည့်စုံတယ်ဆိုပြီးတော့ကိုယ်ကြီးဆိုတဲ့အာယုန်နဲ့တွေ့တော့လည်း ငါသူတို့လုံးမဟုတ်ဘူးဒီလိုအာယုံနဲ့လည်းသိခံနိုင်တာပဲကိစ္စမရှိဘူးစသဖြင့်ပေါ့သူကလည်းဂုဏ်ယူတာပါပဲအဲဒါကြောင့်အဲဒီကောင်းဆိုးတွေတွေ့တဲ့သဘောတရားတွေကိုငါအနေအချင်းမဆွဲလမ်းပါစေနဲ့အဲဒီလိုဆိုပါတယ်ဒါရင်အပန်လေးဖွင့်ပါလေဒီအတရားလေးအထူးလေးနဲ့ပြောမှဖြစ်မယ် ဒီနေ့တော့မပြောခဲ့လည်းခြံနေရရှိတယ်မာမာနနဲ့စပ်ပြီးတော့အင်းကျင့်သုံးပုံမာမာနာကင်းပုံရှင်သာရိပုတ္တရာရဲ့အကြောင်းအရာလေးကမှတ်ရမှန်ကောင်းလူဖြစ်ဖြစ်ယဟန်ဖြစ်ဖြစ်နာရေးကြည့်ပါလေမာနမာနဖြစ်နေလို့ရှိရင်လောကဘက်ကလည်းပဲအကျိုးတွေဆွေးရုပ်တတ်တယ်တရားဘက်ကလည်းအကျိုးတွေဆွေးရုပ်တတ်တယ်နာရေးကြည့်ပါလေ တစ်ချိန်ကရှင်သာရိပုတ္တရာဝါကျွတဲ့အခါမြတ်စွာဘုရားကပန်ကြပြီးတော့ဒီစာကြီးကြွမြတ်စွာဘုရားအဲဒီတော့မကြွဘူးဒီစာကြီးကြွတဲ့အခါကျတော့ရှင်သာရိပုတ္တရာနောက်ရဟန်းတော်တွေအများကလိုက်သွားကြတယ်ကျောင်းထဲတစ်ခုလိုကုံတော်ပေါ်တယ်မရှိဘူးအဲဒီမှာညာတစ်ပါးကမနာလိုတဲ့ အိဒါဖြစ်တယ်ဒီကိုရောညင်းရဲ့อืมမြတ်စွာဘုရားရှိတာကြီးနဲ့သင်္သာရိပုတ္တရာနာတော့လိုက်မှသွားကြပါပဲဒီမှာသိမကြတော့ဘူးဆိုပြီးတော့သူကမနာလို့ဖြစ်တယ်မြတ်စွာဘုရားကတော့ဘာမှမဖြစ်ပါဘူးဘလူးလိုက်တော့ဘာမှမဖြစ်ဘူးဒါပေမဲ့လို့ကြားထဲကနေပြီးမနာလို့ဖြစ်တဲ့ပုဂ္ဂိုလ်ကရှိသေးတာပဲအဲအဲဒါလေးနဲ့သတိပြုရမယ်အဲဒီရဟန်းကမနာလို့ဖြစ်တော့ခီးသွားတဲ့ ဒီစာရေးကြွချီမှုအနောက်ချက်ဖြစ်အောင်ဆိုပြီးတော့မြတ်စွာဘုရားကသူကသွားပြီးတော့တိုက်နေမြတ်စွာဘုရားရှင်သာရိပုတ္တရာဟာဗျာတတိတော်ကိုတိုက်သွားပြီအားမလည်းသူတောင်းပါမသွားဘူးဗျာသူဒီစာရေးကြွသွားပြီဆိုတော့မြတ်စွာဘုရားကလည်းပြီးသားပေါ့လေပြီးပေမဲ့လို့ဟာနင်ကမဟုတ်ပါဘူးလို့ပြောရင်ရှင်သာရိပုတ္တရာကလိုက်ပြောတယ်လို့ရှိနေတယ်လို့ ညဇာဘုရားကညာတစ်ပါးကိုရှင်သာရိပုတ္တရာလိုက်ခေါ်ခိုင်းရတယ်။လိုက်ခေါ်လိုက်ခေါ်တော့ရောက်လာတဲ့ခါကျတော့ညဇာဘုရားနေသာရိပုတ္တရာဟောဒီဟန်ကဒီလိုပြောတယ်။သူ့တိုက်သွားတယ်ဆိုတာပေါ့။အတောင်းမှမင်းနဲ့သွားတယ်လို့ဆိုရဲလို့ဆိုတော့ရှင်သာရိပုတ္တရာကညဇာဘုရားဖြည့်ချင်းလျှောက်တယ်အဲ့ဒါကိုကျမ်းဂန်ထဲမှာသီဟနာရဆိုပြီးတော့သီဟရှင်သေးရေးရင်တဲ့ပုဂ္ဂိုလ်တို့ နာရဆိုတာတော့ဟုတ်တယ်ရှင်နေဆိုရင်တော့ဟုတ်တယ်ဗျလူပုဂ္ဂိုလ်တွေဆိုတော့မိန်ခွန်းပေါ့ရဲရင်တော့မိန်ခွန်းလို့ဆိုမှာပေါ့ရဲရဲချင်းဖြည့်ရှင်းတဲ့မိန်ခွန်းဒီဟာနာရသုံးအဲဒီယဟန်ကမြတ်စွာဘုရားလျှောက်ကြတဲ့ကိုကရှင်မမောက္ကလာနဲ့ဉာဏနာရာတို့ကတည်းကဟိုเจ้าနဲ့ဒီเจ้าနဲ့တွေလျှောက်ပြီးဉာဏ်နဲ့ပုံစံတိုင်းပြောကြတယ် အဲကိုတော်တို့ကြွကြွကြအမှရှင်သာရိပုတ္တရာကရဲရင်နဲ့မိန်ကုန်းတော်ကြီးဖြစ်ဖြစ်ချင်းလိမ့်မယ်။နားရအောင်ကြွကြဆိုပြီးလိုက်ပြီးသူ့အဲဒီတော့ရှင်သာရိပုတ္တရာခုနဆရာပြမေးတဲ့ခါကလားဖြစ်ချင်းနဲ့ယတနုနာဗန္တိကာယေကာယကတသတိနုပတိတာဟောတိအနုပတိတာဟောတိသောဤရ အညတံဘိက္ခုံအာသစ္စာအပတိနိသစ္စာသာရိကံတကမေယဗန္ဒီမြတ်စွာဘုရားယတ္တဘိက္ခုနောကျင်ဟံအာကာယေရုပ်ပေါင်းကိုယ်၌ကာယကတာတတိကာယကတာတတိဒီနုပရိတာကောင်းစွာမထင်သည်အတ္တဖြစ်ရပါ၏အဲယန္တဘာမှာကာယကတာတတိ ဘာဝနာမပွားများဘူးဆိုတော့တဲ့ကာယကတာသတိဘာဝနာမပွားများတဲ့ကာယကတာသတိသူမှမရှိဘူးဆိုလို့ရှိရင်တဲ့သောထိုးသောသောရမည်ဣဒတိညဇာဗျာသာသနာတော်၌ညတံတပါသောဘိက္ခုယံကိုအာပိစ္ဆတိုက်ခိုက်၍အာပတိနိပိစ္ဆမတောင်းမှမူ၍သာရိကံအယထိုးသောရသောလှီခြင်းကိုစရိယနုနာ သွားတာညာပါသည်မြတ်စွာဘုရားတဲ့အဲဒီလိုအာရဒတတိမပွားများဘူးတဲ့ပုဂ္ဂိုလ်ပွားများမထားတဲ့ပုဂ္ဂိုလ်ကတော့ညာတစ်ပါးမတည့်လို့ရှိရင်တိုက်ခိုက်ပြီးကိုယ်ဆောင်တော့ဘာလို့တိုက်ပြီးတော့ဘာမှမပန်ကြပဲနဲ့လူထွက်သွားရင်သွားမှာပါပဲတတိတော်ကဒီလိုမဟုတ်ပါဘူးလို့ဆိုလို့တည်းရင်မပြောဘူးနောက်နာကတော့ပြောပါလိမ့်အာရဒတတိတွေကောင်းကောင်းပွားများထားတာမြတ်စွာဘုရားလည်းဒီအလုံးလည်းပြီးပြီးသားကို နာနာကြတော့ပြောပါပြရထာဘိဗန္တိပထဝီယံသူစေမိနေခိဗန္တိအတုစေမိနေခိဗန္တိစသည်ဖြင့်ညဆရာရတဲ့မြေကြီးပေါ်မှာဥပမာဥပမာကိုလျှောက်ထားရမယ်ဆိုလို့ရှိရင်မြေကြီးပေါ်မှာစင်ကြယ်တဲ့ဝတ္ထုပစ္စည်းတွေပဲပြည့်ချကြပါတယ်မစင်ကြယ်တဲ့ဝတ္ထုပစ္စည်းတွေလည်းသွန်ချကြပါတယ်ရှင်ကြီးရှင်ငယ်နတ်တွေသွေးပြီး အဲဒီလိုဆက်ဆွရင်ရှားပွဲလေးလည်းမြေကြီးပေါ်မှာသွန်းချကြပါတယ်မြေကြီးကဘာမှဖြစ်ပါဘူးတဲ့ကောင်းတာတွေသာရှင်းတာတွေမြေကြီးပေါ်မှာဝန်ချလို့ပြစ်ချလို့လည်းပဲမြေကြီးကဝန်တာခြင်းမရှိပါဘူးတက်ကြွခြင်းမရှိပါဘူးယွန်စရာတွေဆက်စုပ်စရာတွေပြစ်ချလို့ဟိုကမြေကြီးပေါ်လူတွေနေရမြေကြီးပေါ်မှာသူကအင်းမြင်းကျင်တွေတွေအကုန်လုံးမြေကြီးပေါ်မှာဆွံ့ကြတာပဲ အဲဒါမြေကြီးကဘာမှမဖြစ်ပါဘူးတဲ့မငင်းညူပါဘူးသက်စွရွံ့ရှာခြင်း မရှိပါဘူးခံခက်ခြင်းမရှိပါဘူးတဲ့မြေကြီးမှာအဲ့ဒါဥပမာအဲ့ဒီလိုပါပဲတတိတော်ကပထဝီသမယေနစိတ်တင်တာမြေကြီးနဲ့တူသောစိတ်ဖြင့်နေနေထိုင်ပါတယ်မြေကြီးနဲ့တူသောစိတ်မြေကြီးလိုပါပဲသိထားပါတယ်မြေကြီးက လူတွေကဘာလို့လို့စိတ်မပြည့်ဘူးစိတ်မညစ်ဘူးရွှေချမ်းဆက်စပ်ဘူးမုန်းထားခြင်းမရှိဘူးအာဃာတမရှိဘူးအဲ့ဒါလိုပဲတတိယကလည်းပထဝီညင်ကြီးတော့ဘယ်သူကဘာလို့လို့ဘာမှစိတ်မဆိုးပါဘူးတဲ့စိတ်စိတ်ညစ်ခြင်းစိတ်ပြည့်ခြင်းဆက်စွရွှေချခြင်းမုန်းခြင်းဘာမှမရှိပါဘူးအဲ့ဒါကာယကတပတိတွေပွားထားလို့လူမှာ လူများကပြုတယ်မှာဘာမှမရှိဘူးသူများကိုသွားပြီးကိုစောင်းတိုက်ဖို့ဆိုတာမရှိပါဘူးသူကသင်ကြအောင်လို့ပြောတာပေါ့ထို့တူပဲရေဆိုတာဟာလည်းပဲကောင်းတာတွေလည်းပဲကောင်းတာတွေလည်းရေထဲမှာဆွံ့ရတာပဲမကောင်းတာတွေလည်းရေထဲဆွံ့ကောင်းတာတွေလည်းရေနဲ့ဆေးမကောင်းတာတွေလည်းရေနဲ့ဆေးအဝတ်အထည်တွေလျှော်ကြကိုမအညီကြီးတွေလည်းပဲရေနဲ့ဆေးကြချိုးကြမျက်နှာသေးကြအင်း ရေကြီးတွေပါလေသုတ်တင်အောင်သုတ်တင်ဖိဖိကြောကြအဲရေကဘာမှဖြစ်ပါဘူးတဲ့မကောင်းတာတွေအဲငါမကောင်းတာတွေဖေးရမလားမကောင်းတာတွေဆွဲရဖွေးရမလားဆိုပြီးဘာမှမဖြစ်ပါဘူးအဲ့ဒါလိုပဲတတိတော်ကအာဘောသမေနာစိတ်တွေနာရေနဲ့တူတဲ့စိတ်ဖြင့်နေပါတယ်ရေနဲ့တူသဘောထားပြီးနေပါတယ်နောက်တစ်ခုကတေဇော မိဆိုတာဟာတဲ့ကောင်းတာလည်းလောင်တာမကောင်းတာလည်းလောင်တာစင်ကြယ်တာမစင်ကြယ်တာလည်းလောင်တာပြင်းပြင်းငယ်လေးနာတဲ့ရွေးစသည်တွေညစ်ကြေးတွေလည်းလောင်သွားတာပဲဒါပေမဲ့လို့မိမှာဘာမှမဖြစ်ဘူးတဲ့မကောင်းတာတွေမှလောင်ရတာနေရာမပြဘူးဆိုပြီးတော့စိတ်ညစ်ခြင်းစိတ်ကြယ်ခြင်းသဘောမျိုးတွေမဖြစ်ဘူးဒီတွားခြင်းမရှိဘူးဆက်ဆုပ်ရွှင်ရှားခြင်းမရှိဘူးဒါပြီးတော့လည်းအဲ့ဒီမိလို့လည်းသဘောထားပြီးတော့အဲမိလို့လည်း သဘောထားတဲ့စိတ်နဲ့နေပါတယ်။သုံးခုရှိတော့ဝါရောလေးဆိုတာလည်းပဲကောင်းတာတွေမကောင်းတာတွေအကုန်လုံးတိုက်ခတ်သွားတာပဲလေးဆိုတာမကြောက်ပါဘူး။အာဒီနာကအိမ်သာရှိတယ်ငါဒီကခုနာကကွင်းသွားမယ်ပဲဟုတ်မလဲသူကသူလန်းတဲ့တဲ့သွားတာပဲ။အဲဒီနာကမစင်ပုံရှိတယ်ဝိုးတော့ရှောင်းလိုက်အောင်မှာပဲမရှိပါဘူးသူကတော့တိုက်သွားတာ။အဲဒီတော့ညီကြီးတွေတက်ရပါမယ်လို့လေးမှာဘာမှမဖြစ်ပါဘူး ဘူးတဲ့အဲညဉ့်ညူခြင်းစင်ကြခြင်းစိတ်ပြည့်ခြင်းသဘောမျိုးတွေမရှိပါဘူးတဲ့อืมညာညိုထားခြင်းတို့စိတ်ခုခြင်းတို့ဘာမှမရှိဘူးအဲ့ဒါလိုပဲလေနဲ့တူတဲ့စိတ်ဖြင့်လည်းပဲနေပါတယ်လေကဲဆိုစိတ်သဘောကိုထားပြီးတော့လည်းနေပါတယ်ဒါကြီးလေးပါနဲ့ဥပမာပြစိတ်ကောင်းတယ်လူတိုင်းလူတိုင်းအဲဒီလိုနှလုံးသွင်းနေသိကောင်းမှာပေါ့ အထူးအားဖြင့်ဗုဒ္ဓသာသနာဝင်ပုဂ္ဂိုလ်တွေရေးကြည့်တာပေါ့ဒီလိုထားဖို့ရတယ်အကုန်လုံးမထားနိုင်အောင်တော့သာသနာဓမ္မတွေလေ့လာနေတဲ့ပုဂ္ဂိုလ်တွေသာသနာဓမ္မတွေဟောပြောနေတဲ့ပုဂ္ဂိုလ်တွေမှာပိုအရေးကြီးတာပဲဒီလိုထားဖို့ရတယ်အဲတရားအထုတ်ထားတဲ့ပုဂ္ဂိုလ်တွေအထုတ်နေစေဖြစ်ဖြစ်အထုတ်ပြီးတဲ့ပုဂ္ဂိုလ်ဖြစ်ဖြစ်ကမ္မထမ်းဇရာဖြစ်ဘာဖြစ်ဖြစ်သိရေးကြည့်တာပဲအဲဒီလိုအဲဒီလိုစိတ်မျိုးတွေအကုန်လုံးထိုင်သိကောင်းတယ်သိနေရကြတယ်အကုန်လုံးအပြည့်စုံမဟုတ်တော့မှ တစ်စီတစ်ပိုင်းလောက်ထားနိုင်ရင်လည်းတော်လာပါပဲစိတ်ထဲမှာသုံးတယောက်နဲ့အကြောင်းပြုပြီးတော့စိတ်မချမ်းသာခုလာလို့ရှိရင်อืมရှင်သာရိပုတ္တရာတော်ကအထာအထုံးမှာပဲသာရိပုတ္တရာကိုတတိယလည်းသိကောင်းတယ်อืมရှင်သာရိပုတ္တရာထုံနည်းတိုင်းကျင့်ပါဒါလေးတတိပြုရမယ်အဲ့ဒါလေးကောင်းတယ်နားကောင်းတယ်ပေါ့နောက်တစ်ခုကသဇောရဏခေါ်တဲ့ ဗမာများတော့ခြေထုတ်ပြီးထိုးလို့ပြန်ရတယ်ဟိုနိုင်ငံသားတွေဒီလိုတော့ပါတယ်ပါတော့အငြိပြေးတုတ်တဲ့အဝတ်လို့ညာတယ်အဲ့ဒါကပို့ပြီးတော့ပြန်နှံ့မှုရတယ်ဒီထဲမှာအဝတ်ကနေပြီးတော့အငြိကြီးတွေလျှောက်ထုတ်တဲ့အနေမျိုးကြည့်ရတာညီကြီးတုတ်တဲ့အဝဟာကသောဟရဏခေါ်တဲ့ညီကြီးတုတ်တဲ့အဝဟာသင်္ကျေတာလည်းပဲတုတ်ရတာပဲသင်္ကျေတဲ့ဥစ္စာတွေလည်းအဲကြောင်းကြည့်ရင်လို့ရှိရင်ငါသာရည်ပဲပါကြည့်လို့လေ ကြောင်ရင်လို့ရှိရင်ဒီလိုဝတ်စုံနဲ့တော့ရတာစားစရာတွေလည်းကောင်းတာတွေပါတယ်လည်းစီရိုးပါတို့ဒါလေးလေးတွေပဲပေးကြည့်သွားလို့ရှိရင်သူကစံရှင်းပါလေအဲ့ဒါလည်းတုတ်ပြရတာပါပဲမကောင်းတာတွေလည်းသို့ရတာပဲကျင်ကျင်ငယ်တွေတွေတို့နှတ်တို့ဒါတွေလည်းသို့ရတာပဲဒါပေမဲ့လို့အဲဒီအငြိကြီးတုတ်တဲ့ဝိုးကဘာမှမရှိဘူးတဲ့ခဏအတိုင်းပဲသိကျခြင်းသဘောမျိုးသိညစ်ခြင်းသဘောမျိုး နှလုံးမသားခြင်းသဘောမျိုးခံခဲ့ခြင်းသဘောမျိုးစိတ်ခုခြင်းသဘောမျိုးဘာမှမဖြစ်ပါဘူးလေဒီတော့အဲ့ဒီညီကြီးတော့တဲ့ဝိုးလို့ခြေတော့ခြေတော့ဥပုံများလို့သဘောထားပြီးတော့နေပါလေဒါလည်းသိပြီးတော့ကောင်းတာနောက်တစ်ခုကငါ့ကိုကြည့်ပါဦးသန္တာလဒွန်သန္တာဆိုတာအမျိုးမျိုးအမျိုးညက် အဲအလုပ်ကြမ်းလုပ်တဲ့ပုဂ္ဂိုလ်တွေဒီလိုဟာတွေလည်းရှိပါဒါပေမဲ့ဒီညာကတော့တော်တော်အောက်တန်းကြတဲ့အမျိုးကိုရည်ရွယ်ပါတယ်ဟိုဇာနေနဲ့အိန္ဒိယမှာဇာနေနဲ့သိဇာနေနဲ့လည်းရှိသိဇာနေနဲ့တွေကအဲချင်းချင်းမထိရဘူးလေလို့သာထိတယ်ရင်ပြည့်ပြည့်ရုပ်သွားတယ်လို့လည်းမျိုးမြတ်တွေကမထိရဘူးသူတော်သားတို့လိုဟာတွေပေါ့လေသူတော်သားတို့လိုဟာတွေအဲဒါရထက်လာတယ်ဆိုလို့ရှိရင်အခုလည်းညင်သွားတဲ့ အဆုစုပြပြအဖို့ဝို့လို့တောင်းစားဖို့ရခွက်တောင်းစားခွက်နဲ့ဂိုင်ပြီးတော့လာဟိုရှိတုန်းကဆိုရင်ဦးနှောင်းလောက်ရတယ်လို့ပြောပါတယ်ဒီဟာကျမ်းစာတွေထဲမှာတွေ့တယ်ဒုက္ခလေးနဲ့ကြောင်းနဲ့ဖောက်ပြီးတော့လာရတယ်လို့တော့တော့တော့တော့တော့နဲ့ဖောက်လာအဲချက်ပြီးတော့ပါတယ်ဒီမှာကျွန်တော်သူရုပ်တော့လာပါပြီသောသောကနေပြီးတော့ပြညာကြောင်ရပါမတော်တဆကျွန်တော်နဲ့တိုက်သွားလို့ချင်းခင်ဗျားတို့ ယက်တွေရုပ်ကုန်ပါမယ်အဲတတိပေးတဲ့အနေနဲ့တော်တော်တော်တော်နဲ့ခောက်လာရတယ်သူကအဲဒီဒွန်သာနာသူတော်သာလူငယ်ကလေးဖြစ်ဖြစ်တဲ့လူငယ်မဖြစ်ဖြစ်ညိုတဲ့ရွာတဲ့တောင်းမှုရသွားတော့မယ်ဆိုရင်ချင်းဟုတ်လေညီညီဆွဆွဝို့ပြီးတော့တောင်းစားစရာခွက်ကလေးလည်းကိုင်းလို့စိတ်ကလည်းပဲ အောက်တန်းစားစိတ်နဲ့ငါအမျိုးမျိုးအမျိုးညမယ်သူတော်သားပဲဆိုစိတ်နဲ့မျိုးရဲဝင်ရတယ်သွားရတယ်တတိတော်ကလည်းအဲ့ဒီမျိုးရုပ်သူတော်သားသူငယ်သူငယ်မာကလေးများလို့သဘောထားပြီးတော့နေပါတယ်။အာဝတ္တတော်ကောင်းတာရှင်သာရိပုတ္တရာဆိုတာအမျိုးအချင်းယမနာမျိုးဥဒိစ္စယမနာမျိုးဆိုတာအိန္ဒိယမှာအထက်တန်းကျတယ်ဇတ်အမြင့်အမြင့်တွေကဇတ်မြင့်တွေကကိုဒီဇတ်နေဆုံး လွန်စားနဲ့နှိုင်းစားပြီးတော့သူ့ကိုသူ့စိတ်ကိုထားတယ်ဆိုတော့ဘုရားအောကြေကောင်းတာလေအဲ့ဒါလည်းပဲသတိပြုကြရပါပဲတချို့ကကိုမျိုးနဲ့ဘာနဲ့မြတ်တယ်ဆိုပြီးတော့လည်းအဲခကြွကြွကြွကြွဖြစ်နေတယ်ရှိတယ်တို့ကတော့ဒီလောက်သူသူသူတော့မကျွနိုင်ဘူးပါစသည်ဒါလေးတွေရှိတယ်အဲ့ဒါရှင်သာရိပုတ္တရာနဲ့နှိုင်းစားခြင်းမကျွနိုင်ကြအကြောင်းမရှိပါဘူးဒီမခံနိုင်ကြမရှိဘူး နောက်တစ်ခုကတော့၆ခုရှိသွားပြီနောက်တစ်ခုကတော့ဂျိုဂျိုးတဲ့နွားတဲ့နွားဆိုရင်နွားဒီများဒီလူတိုင်းထားလို့ရှိရင်လည်းတို့တွေပါလေဆိုတာခွေတာလေသူများလည်းခွေကျင်တာလူလည်းခွေတာတယ်ဒါကြောင့်နွားတွေခိုင်းပေါင်းအောင်လို့ဆိုရင်ထက်ရတယ်မှာတော့နွားတွေကိုသူတို့သင်းကိုသင်းထားတယ်နွားတွေသင်းတာတော့အဲဒီနွားတွေသင်းလိုက်လို့ရှိရင်တော့ တော်တော်ရင်ကြည်ကြည်ရှိပါသေးတယ်တော့မခွေးရပါဘူးဒီတိုင်းဆိုရင်လည်းလိုကြီးဒီတိုင်းထားလို့ရှိရင်လည်းခွေးရတယ်သူကอืมဘာခွေးဝရမြဲကြည့်နေတာအခုတော့ဂျိုဂျိုးနေတယ်နွားတဲ့ဂျိုဂျိုးနေတဲ့နွားဟာလမ်းလျှောက်သွားဘယ်သူမှအာရုံမပြုဘူးတဲ့သူ့ကိုကိုင်နေတဲ့လူကကိုင်ကြောပုတ်ရှင်တဲ့ပုဂ္ဂိုလ်ခေါင်းကိုင်နေတဲ့လူကကိုင်ဘယ်သူမှဘာမှအာရုံမပြုပါဘူးတဲ့သူကတော့အာရုံမပြုဘဲနဲ့ဒီလို အေးချမ်းချမ်းသွားလာနေတာပဲတတိတော်ကလည်းအဲ့ဒီဂျူဂျူးတဲ့နွားလိုပဲစိတ်ထားပြီးတော့နေပါတယ်လို့လျှောက်ထားတယ်ညာခဏခုကြည့်ပါနောက်တစ်ခုကတော့ယူရရရရှိတဲ့မျိုးသားတစ်ဖြစ်ဖြစ်မျိုးသမီးဖြစ်ဖြစ်ရေမိုးချိုးအာမင်တို့ကတော့ပြင်းပေါ်တယ် ခေတ်ကာလအားလျော်တယ်။သာမန်ကလည်းအတူရှိနေမျိုးရှိတယ်ဒီခေတ်ကာလဆိုတာသာမန်နဲ့ပြင်းနလာရပါလေတဲ့လိမ့်အဝတ်ထဲကောင်းနေဝတ်ပြီးတန်ရှင်းနေတဲ့ပုဂ္ဂိုလ်နိုင်တဲ့ပုဂ္ဂိုလ်တယောက်ကနေပြီးတော့နိုင်ကျင့်တဲ့အနေနဲ့မွေကောင်ပုတ်ဖြစ်ဖြစ်ခွေးကောင်ပုတ်ဖြစ်လဲရင်းလာပြီးဆွဲထားလို့ရှိရင်တဲ့အဲဒီ လူငယ်လူငယ်မဟာအများကြီးပဲစိတ်မချမ်းသာဖြစ်မယ်ဒီခွေးပေါင်းဝမနာယုံမယ်သူကအတန့်ပြန်လောက်ထားတာအတန့်ပြန်လည်းကြိုက်တယ်ရေတော်ကလည်းအဲ့ဒီလိုပါပဲမိမိရုပ်ကိုယ်ကြီးမွေကောင်မို့ခွေးကောင်မို့လို့ပဲဆက်ဆွရင်ကြားနေပါပဲတဲ့ဒီကိုယ်ကြီးอืมအဲ့ဒီလိုညကြားတဲ့စိတ်ရှိပြီးတော့လည်းဒီကိုယ်ကြီးမလွှဲတာတော့ဆောင်းနေရဒီကိုယ်ကြီးအတွက်ဘာမှကိုယ်ကြီးစရာမရှိဘူးလို့ အဲဒီလိုသိနေပါတယ်လို့ပြောတယ်အဲဒါမာနကိုတော်တော်ကိုကင်းစင်တာလို့ရဟန္တာဆိုရင်အလုံးတော့ကင်းစင်ရတာပါပဲဒါပေမဲ့လို့သင်္သာရိပုတ္တရာပြောပုံကအမှန်ကိုစိတ်ဝင်စားစရာကောင်းတယ်သူယုတ်ကိုကြီးအတွက်ဘာမှမာမနာသွင်းစရာမရှိဘူးလို့ဒီနေ့ပုဂ္ဂိုလ်တွေလည်းဒီလိုပဲမာမနာယုတ်ကိုနဲ့စပြီးတော့မာမနာဖြစ်ရင်သင်္သာရိပုတ္တရာနှလုံးသွင်းပုံလေးဆင်ញင်လိုက်ရင်လည်းတော့သက်သာရမှာပါပဲ ရှိခွေရှိသွားပြီနောက်တစ်ခုကတော့အစီထဲတဲ့အိုးသားစီတို့ငါးစီတို့ပေါ့လေသားစီငါးစီတွေထက်သားစီငါးစီဆိုတော့အိုးလုံးမအိုးမလုံးလို့ရှိရင်ဘေးစိတ်နေအဲဒီအိုးကအပေါက်တွေအဲအကွဲလေးတွေရှိနေလို့ရှိရင်စီတွေစိတ်ယိုးနေပါလိမ့်မယ်တဲ့ အဲ့ဒါမလွဲမကင်းတာလို့သိပြင်အိုးကလည်းမရှိတာနဲ့ဒီအစီအေကိုဒီအိုးနဲ့ပဲရွက်ပြီးတော့ထားပြီးတော့တဲနေရတယ်ဆိုတော့လေဒီတယောက်ဟာအဲခေါင်းပေါ်ပခုံးပေါ်မှာအစီတွေရွှဲလို့အဲ့ဒီအိုးကြီးကိုမလွဲတာလို့ဒါတဲနေရတာအခါရလို့ဖြစ်ဖြစ်နိုင်တဲ့ပုဂ္ဂိုလ်အတင်းခိုင်းလို့ဖြစ်တယ်မလွဲတာလို့ဒါဒီအစီအိုးကြီးခေါင်းနဲ့ရွက်ပခုံးနဲ့ထားပြီးတော့တဲနေရဒီအစီအိုးကြီးကကိုယ်ပေါ်မှာမတင်ញင်ဘူး ဆက်ဆုပ်ယွန်ကြပါတယ်အဲ့ဒီလိုပဲတပည့်တော်ကလည်းဒီရုပ်ကိုကြီးအဲ့ဒီအစီတွေစိတ်ယိုးနေတဲ့အိုးကြီးလိုပဲဆက်ဆုပ်ယွန်ကြနေပါတယ်အကယ်၍ကာယကရာသတိကိုမပွားများလို့ရှိရင်တော့အဲ့ဒီပုဂ္ဂိုလ်ဟာညာတစ်ပါးကိုတိုက်ခိုက်ပြီးတော့မတောင်းပါမဲနဲ့သွားတယ်ဆိုတာဖြစ်နိုင်ပါတယ်တဲ့တတိတော်မှာတော့ဒီကာယကရာသတိကဒီလောက်ထိအောင်နိုင်နေနေပွားထားပါတယ်လို့ဒီလိုဆိုလိုပါတယ် သံငယ်မူရင်းရှိရတဲ့တဲ့သွားအရေးစသည်ဖြင့်32ခုဓာတ်တွေသိချာထင်းနေရင်ဘယ်ဂုံယူကြရှိမလို့မရှိညွန်ကြသက်သက်စရာကြီးတယ်ပဲဘာမှဂုံယူကြမရှိဘူးအဲ့ဒါရှင်သာရိပုတ္တရာမာမာနနှိမ်မုံတဲ့မာမာနနှိမ်မုံဆိုထူးနေရပါသူကကင်းနေပုံမာမာနကင်းနေပုံအခုမာမာနမကင်းသေးတဲ့ပုဂ္ဂိုလ်ကလည်းအဲ့ဒီရှင်သာရိပုတ္တရာစိတ်စိတ်နေသဘောထားလေးတွေ နှလုံးသွင်းပြီးတော့လည်းမာမာနာလေးတွေနည်းနည်းချချပြီးရင်ကောင်းပါလေအဲဒါအရေးကြီးတယ်ဒီနေ့ကလည်းအချိန်မရှိလို့ဘုန်းကြီးကမပြောခဲ့ရနောက်နာကြမှာပြောမယ်ဆိုတော့နောက်နာကြတော့လည်းသိပြီးတော့မစီရောလာဘူးနောက်ပိုင်းကျတော့ဒီနေရာပဲစီရောတော့ဒီနေရာပြောရအောင်အဲဒီကနေ့ဒီနေရာပြောရအဲဒါဘုရားဘာသာဝင်တွေဘုရားသာသနာဝင်တွေဆိုရင်အဲဒီလိုမာနနှိမ်မှုရရှင်သာရိပုတ္တရာရဲ့အထုံးကိုနှလုံးသွင်းမှုရကောင်းပါလေအထူးအားဖြင့်တော့ဟော တရားထုတ်ထားတဲ့ယောဂီအဲ့ဒီစိတ်ညွှန်ကြည့်ဖို့အမှန်ကောင်း။သမထဆရာဖြစ်ပြီးအာထုံနေပြဖြစ်ပြီးအာထုံပြီးတဲ့ပုဂ္ဂိုလ်ဖြစ်ပြီးတရားပြည့်စုံပြီဆိုရင်ဒါပြီးရေးကြည့်တာပေါ့လေမာမနာဒါပြီးတော့ကျင်းရမှာ။အဲမာမနာလေးတွေချဖို့ရရေးကြည့်တော့။အဲအခုရှိကပြောရတာဘာပိစတရားရဲ့အမြင့်နဲ့တဏှာရဲ့မာနရဲ့အဲဒါတွေပဲပေါ့ဒါတွေပဲတော့ဘယ်လို့ဆိုကိုယ်ထဲမှာပဲရ။ ကိုယ်ထဲမှာကပဲတာပါကိုယ်ပြင်ကနေပြီးတော့အဲညဉ့်ညဉ့်ညဉ့်ရှာဘူးတာမပါဘူးအဲဒီတော့နတ်တွေပြမာတွေထဲမှာအပြင်ကနေပြီးငြိမ်းချမ်းတဲ့နီးလည်းပဲသူတို့စိတ်ထဲယုံကြည်တာရှိရှိမယ်ဆိုရှိနိုင်ပါတယ်မယုံကြည်တော့မှလည်းဖြစ်အောင်မလားမဖြစ်မလားတန်မြတ်ဖြစ်တာရှိနိုင်ပါတယ်အဲ့ဒါအကြောင်းပြုပြီးတော့မြတ်စွာဘုရားဒီမှာဟောပါတယ်ဣဇ္ဇတမေဥပါဒမေ နိုင်ညတော်ဘိက္ခုတာတိမေဖေယဒီနေ့ဟောပြီးသားပါအဓိကဒါဒါမင်းသားလေးရဆက်လိုက်မှာဘိက္ခုသံဃာလေးကိုရှုမြင်သောယဟန်သည်အစ္ဆဒမေဝအစ္ဆဒ၌သာလင်အစ္ဆဒဆိုကိုယ်တွင်ပဲမိမိစိတ်မိမိကိုယ်တွင်၌သာလင်ဘုဘာကမေငြိမ့်လျာဤဆင်းရဲခြင်းကိုယ်တွင်ကရှိတဲ့ကိလေသာငြိမ်းအောင်အထုမှာကိုယ်တွင်ကရှိတဲ့ကိလေသာငြိမ်းမှာ ကိုရဏရှိတဲ့ကိလေသာငြိမ်းအောင်အထောက်တော်ပဲနဲ့အထောက်အောင်ရှင်းနာတော်တဲ့တောဘိကုပရိပစ္စဆိုတဲ့တတိပဌာန်စာဒီကိုပွားများပြီးအထောက်ရတာပဲရှုမှတ်ပြီးတော့အဲကိုရင်းမာသာငြင်းစီရမယ်နာအင်ညာတော့အင်ညာတော့တခြားတစ်ပါးမှားအဲ့ဒါနဲ့ကဘယ်လောက်ပဲရပါလဲဒါပေမဲ့မာနိတိအမှန်ကတော့ပေါ်ပေါ်ပြတာ သတိပ္ပံစသည်တို့ကိုထား၍တပါးမှဆိုတော့သတိပ္ပံစသည်မှတပါးရှင်းနာမှာတော့သတိပ္ပံပေါ်များမယ်လို့တတိကတော့မပါဘူးအစ္ဆတမြေဝဧဝတရာကအစ္ဆတနဲ့အတွင်းမှာလာငင်းစီရမယ်အပြင်မှာမငင်းစီရဘူးဆိုတဲ့အဓိပ္ပာယ်ရောက်အဲ့ဒါနဲ့စလိုက်ရင်တော့ရှင်းတော့อืมနည်းနည်းထောင်းတယ်လို့ဖြစ်နေတာပါဒါပေမဲ့အဓိပ္ပာယ်ကတော့ဒီတိုင်းပါပဲအဲကိုယ်ထဲမှာကငင်းစီရမယ်ဆိုတာဟာ ကိုယ်ထဲမှာတတိတာစပြီးရင်ပွားပြီးကိလေသာညင်းစရာမယ်ဒီပြင်နီးမရှိဘူးဒါပဲရှိတယ်အပြင်မဲ့မှာအဲတတိတာပွားများမှုမှတပါးညင်းမဲ့မှာညင်းစရာနေမရှိဘူးညင်းမဲ့ညင်းစရာတွေကဘာတော့ဆိုတော့ဘုရားသခင်ပုဂ္ဂိုလ်တဲ့ပုဂ္ဂိုလ်ကြီးရှိတယ်ဘုရားသခင်ကမမယ်ကဲမယ်ဆိုပြီးတော့အဲ့ဒါတွေဘုရားသခင်အာကိုနာပြင်မဲ့ကညင်းနေနေရှားနေကြတာသူကတချို့ကလည်းနာပူဇော် အဲဇိနာပူဇော်တာတွေရှိတယ်တောတောင်ပူဇော်တာတွေရှိတယ်ဒါတွေအပြင်ကနေပြီးငိမ့်တဲ့နည်းတွေလုပ်နေကြတာအဲ့ဒါတွေအပြင်ကငိမ့်တဲ့နည်းတွေကိုမရှာနဲ့အတွင်းမှာငိမ့်အောင်ပြုရမယ်ဒါကြောင့်မို့ရှင်နာအတွင်းမှာငိမ့်တဲ့နည်းတွေကိုဟောလာတယ်လို့ဆိုလိုပါတယ် ကိုယ်တွင်၌သာငြိမ့်စေရာပြင်မမချသင့်သည်လားပြင်မငြိမ့်နေနေချာနဲ့မရှိဘူးလို့ဆိုလိုတယ်ခိုင်ဆိုရမယ်ကိုယ်တွင်၌သာငြိမ့်စေရာပြင်မမချသင့်သည်လားကိုယ်ရဲ့ငြိမ့်ကမြေအတ္တာကင်းပပြအတ္တာကိုယ်ရဲ့ငြိမ့်အောင်ကျင့်လို့သတိဓာတ်စာဒီပေါင်းများလို့ကိုယ်ထဲမှာကိရိတာတွေငြိမ့်ရင် မြဲတယ်လို့ထင်တဲ့အတ္တသတ္တဒိဋ္ဌိဖြင့်ဆွဲလန်းအပ်တဲ့အတ္တလည်းမရှိပါဘူးတဲ့မြဲတာခံစားနေတဲ့ငါရှိတယ်လို့ထင်ပြီးမာမနာတွေဖြစ်နေတာပေါ့အဲဒီတော့အတ္တလည်းမရှိပါဘူးတဲ့အတ္တမှမရှိတော့သေတဲ့အခါကာလကြာရင်ဒီအတ္တပြတ်သွားတယ်ဆိုရင်ဥစ္စေရယူလည်းပဲယူကြမရှိပါဘူးတဲ့အဲကိုယ်ထဲမှာကိလေသာငြင်းလို့ရှိရင်မြဲတည်နေတယ်ဆိုတဲ့အတ္တဆွဲလန်းကြမရှိရှိလည်းမရှိဘူးဆွဲလန်းကြလည်းမရှိဘူးတဲ့ အတ္တမရှိတော့သေတဲ့ခါကာလအတ္တဟာသူ့လိုလိုပြတ်သွားငြိမ့်တယ်လို့ဒီလိုယူတယ်ပဲယူပြမကြည့်ပါဘူးတဲ့ကိုယ်ရဲ့ငြိမ့်ရင်ပြီးတာပါပဲအဲ့ဒါပါပဲကိုယ်ရဲ့ငြိမ့်ကမြင်အတ္တဆိုသဗ္ဗရာတိတိအတ္တသဗ္ဗရာအတ္တမရှိဘူးအဲကင်းပါပြဥစ္စေရအတ္တအတ္တရဆဲခြင်းမရှိဘူးငြိမ့်ပါပြီအဲ့ဒါပထမမေကုန်းဖြေရပြီးတော့ပြီးသွားတော့ အဲဒီခါကရနာဇမာရိအလိုရနာဇမာရိကရှိရပြတော့တာဘာပြတော့တော့ဆိုတော့သီလတွေကိုတည်းရင်မပြခဲ့ဘူးသမာဓိတွေတည်းရင်မပြခဲ့ဘူးပညာစကားတော့ပါတယ်ညပါပါရဲ့တတော်ဆိုတော့ပါတော့ပါပါအဲဒါကိုယ်တိုင်တွေ့တဲ့မျက်မှောက်တရားမျက်မှောက်တွေ့တဲ့ကိလေသာငြိမ်းမှုကိလေသာငြိမ်းတဲ့တရားအဲဒါကိုကိလေသာငြိမ်းတာကိုတွေ့မြင်တဲ့တရား မျက်မှောက်တရားအဲ့ဒါတော့ဟောသွားတယ်ဒါနဲ့အဲ့ဒီမျက်မှောက်တရားရအောင်လို့သီလတော့သမာဓိတော့ဘယ်လိုပွားများရမလဲဆိုတာမပါသေးဘူး။မာသေးတော့အဲ့ဒါတွေအတွက်အဲ့ဒီခါကာလတုန်းကချိုးနောက်ပြန်မာတွေကအဲ့ဒါသိကျင်တဲ့စိတ်ရှိ။ဒါကြောင့်မြတ်စွာဘုရားနေမိဒနေမိဒဘုရားကိုအဲ့ဒီတိုင်းမေးဖို့ရအဋ္ဌာန်ပြုတော့နေမိဒဘုရားကမေးတယ်။ဟောအောင်နာတက္ကရာတော့ကြံနေပါဦး။အဲတက္ကရာကကြံနေဆိုလည်းဥမာကမစပဲနဲ့ကြည့်ပါ။ သမုတ်လေတွင်သမုတ်လေတိုင်းကင်းစင်ရေပြင်းဒီရိဘုံကမာအနာကင်းစင်ဒီရိဖြင့်ဒီပင်ပွားများခြင်းစရာအဲသမုတ်ရလည်းမှလိုင်းနေငိမ့်နေတယ်လို့ရေငိမ့်နေတယ်လို့ပဲတဏှာကင်းတဏှာကြောင့်မလှုပ်နာဘူးကောင်းတာတွေကြားလို့ရှိရင်တစ်မျိုးမကောင်းတာကြားလို့ရှိရင်တစ်မျိုးလှုပ်ရှားတယ် အဲ့ဒါတဏှာကျင်းအောင်လို့လည်းကျင်းရတယ်တဏှာကျင်းအောင်ကျင်းပြီးအပြည့်စီရင်ပွားများတဲ့တရားတွေတဲ့ဒါကဒေါသမောဟမာနဒိဋ္ဌိအဲဒါကဒေါသမောဟမာနဒိဋ္ဌိကိလေသာကလည်းဟိုတင်ဒီထဲပါတဲ့ကိလေသာတွေမှာကြံတဲ့ကိလေသာ၅ခုကြံပါတယ်ကိလေသာတဲ့နောက်တစ်ခုကကာမကာနဲ့အဲဒီခုနှစ်ပါးသောတရားတွေ ဥဒရဝါစီရတဲ့တရားတွေအဲ့ဒါတွေလည်းကျင့်အောင်လည်းကျင့်ရမယ်တဏှာကင်းရင်လည်းအဲ့ဒါတွေကျင့်တာပါပဲဒါပေမဲ့လို့တချို့ပုဂ္ဂိုလ်တွေသဘောပေါက်ပဲနေလို့တထဟောတာလည်းအဲ့ဒါတွေဟောတာအဲ့ဒီကရာ၅ဘုရားမြင်းမောက်တွေ့တဲ့တရားတွေဟောခြင်းကိစ္စတော့ပြီးတော့ပါပြီအဲ့ဒီမြင်းမောက်တွေ့တဲ့တရားရအောင်လို့သီလသမာဓိဘယ်လိုကျင့်ရမလဲဆိုတာဒါရဲ့မဟောသေးလို့တချို့နတ်တွေဗမာတွေကသိရင်လည်းအဲ့ဒါကြောင့်နိမိတ်နဲ့ဆိုတာတရားမေးဖို့ရ အဋ္ဌာပြုရမိရမြတ်စွာဘုရားမေးတယ်အကိတ္တိဝုဝတ္တစေခုသကိရမံပရိသယဝိနောရဏံအတိပဒဝရေဟိဗာရန္တိပါတိမောခံအထောပိတမရိံဗာရန္တိမြတ်စွာဘုရားဝိဝတ္တစေခုဝိဝတ္တစေခု မျက်စိပွင့်လင်းတော်မူသောပွင့်လင်းသော မျက်စိရှိတော်မူသောမြတ်စွာဘုရားတွင်ရှင်ဘုရားသည်ပရိတ္တယဝိနယံဘေးရန်ဟုသမ ्या ကိုပယ်ဖြောက်တတ်သောသက္ကိဓမ္မမျက်မှောက်တွေ့သောတရားကိုအခိတ်တကြီးဟောကြားတော်မူပါ၏မျက်မှောက်တွေ့တဲ့မေဖို့နိဗ္ဗာန်တရားကိုလည်းအဲ့ဒါကြီးရှိကဟောခဲ့ပါပြီဒါတော့သဘောပေါက်ပါပြီနားလည်ပါပြီ အဲဒီမျက်မှောက်တွေ့တဲ့တရားပရိသေယဘေးရန်ဝိရမယပဲဖြောက်တတ်တယ်ဘေးရန်ထင်ရှားတဲ့ဘေးရန်မထင်ရှားတဲ့ဘေးရန်ထင်ရှားတဲ့ဘေးရန်ဆိုတာကတော့ဒီတော်တယ်မှာတယ်မှာဆိုလို့ရှိရင်တော့ရတော့ရှင်မေတို့အစာပြီးပေါ့လေမွေလို့ဒီလိုဟာလေအဲလူပုဂ္ဂိုလ်ရန်လူတွေလည်းရှိတာပေါ့လေဘေးရန် ပြီးတော့ကိုယ်တည်းကရှိတဲ့ယောဂဝေဒနာလေးယောဂအမျိုးမျိုးတွေဒါလည်းသင်ကြားတာသဗ္ဗယနေသင်ကြားတဲ့ဗယမသင်ကြားတဲ့ဗယနေကဘာလို့ဆိုတော့ဒုစရိုက်အကုသိုလ်ကိလေသာတွေတဲ့ဒါတွေကမသင်ကြားတဲ့ဗယနေอืมဟိုဟာတွေကအန္တရာယ်ပြုတယ်လို့ပဲကိုယ်တည်းကဒုစရိုက်တွေနဲ့အကုသိုလ်ကိလေသာတရားတွေကလည်းအန္တရာယ်ပြုတာအဲဒီကိုယ်ရင်းကိုယ်ကသင်ကြားမသင်ကြားတဲ့ဘေးရန်ဝေဒနာတွေပယ်ဖြောက်တတ်တဲ့ မျက်မှောက်တွေ့တရားကိုယ်တိုင်တွေ့တရားနဲ့ဆိုပြဟောပြီးပါပြီအဲ့ဒါတွေတော့ဟောလို့သဘောပေါက်ပါပြီနားလည်ပါပြီဘာရတိမြတ်စွာဘုရားပါတိမောက္ခံပါတိမောက်ဟူသောပฏิပဒံအကျင့်ကို၎င်းပါတိမောက္ခံပฏิပဒံပါတိမောက်ဟူသောအကျင့်ကို၎င်းပါတိမောက္ခံပฏิပဒံသူ့ကိုကျင့်လင်းကျင့်သူကိုလွတ်မြောက်စေသောအကျင့်ကို၎င်းသမာဓိ စိတ်ကိုကောင်းစွာထားနိုင်သောစိတ်တည်ကြည်မှုသမာဓိအကျင့်ကိုလောဝရေဟိဟောတော်မူပါရှင်ဗျာအဲဒီမျက်မှောက်တရားမဂ္ဂနိဗ္ဗာန်တရားကိုရောက်စေနိုင်တဲ့အခြေခံအကျင့်လေးဟောပါဦးတဲ့အဲဒီအကျင့်ကဘာလို့ဆိုတော့ပါတိမောက်နဲ့ပါတိမောက်ဆိုတာသီလပေါ့အဲသီလနဲ့သမာဓိဟောပါဦးတဲ့သီလအရင်ခံ သမာဓိဖြစ်သမာဓိဖြစ်ပြီးတော့မှဉာဏ်ဖြစ်ပြီးတော့ နိဗ္ဗာန်ကိုတွေ့ရမှာကိုမျက်မှောက်ကိုယ်တွေတရားတွေ့ရမှာအဲဒီသီလသမာဓိအကျင့်တရားလည်းဟောပါအောင်လို့အဲဒါကိုနေမိတာနဲ့စာပြားကမေးပါတယ်ငါကကျေချက်ပြောမယ်ဆိုတာအရှိကြီးသူဆိုဝိဒသက္ခုမျက်စိပွင့်တော်မူသောမြတ်စွာဘုရားဆိုတဲ့ထဲမှာသက္ခု၅မျိုးရှိတယ်သူကမန္တသက္ခုပဂရိမျက်စိပေါ့ပညာသက္ခုတဲ့ ဒါကတော့ဉာဏ်ပညာပါဒိဗ္ဗစက်ခုဒါအဝေနီအကုန်လုံးဒီလောကလုံးအနှံ့ပြအကုန်လုံးမြင်နိုင်တဲ့အမြင်ပေါက်တာပေါ်မြင်နိုင်တယ်ဒိဗ္ဗစက်ခုဒါဗုဒ္ဓစက်ခုအိန္ဒိယပရောပိယတညာနဲ့အာဗျာနုပိယညာသတ္တဝါတို့အိန္ဒိယနုယံကိုသိနိုင်နိုင်ညာသတ္တဝါတို့ဤသာနာမှာရှိတဲ့အလိုအကျအာဘယကိုသိနိုင်နိုင်ညာအနုတယ ိမ့်နေတဲ့ကိလေသာတွေပြီးနိုင်တဲ့ဉာဏ်အဲဒါဘုရားမျက်စိအဲဒီဉာဏ်နဲ့ကြည့်ပြီးတော့တင့်တော်တဲ့တရားတွေဟောရတယ်မြတ်စွာဘုရားများအဲဒီလိုသူနဲ့တော်တဲ့တရားဟောရတယ်ဆေးဆရာတွေယောဂအကြောင်းသေချာသိပြီးသင်တော်တဲ့ဆေးပေးချက်ချင်းကြောက်တယ်မြတ်စွာဘုရားသင်တော်တဲ့အဲသူနဲ့တော်တဲ့တရားကိုဟောလိုက်တဲ့အခါကလည်းတရားရရရသွားတယ်ဒီရင်ပုဂ္ဂိုလ်တွေကတော့ပုဂ္ဂိုလ်ကြောင့်သိတာမဟုတ်တော့ဘူးလို့ပဲ ကိုယ်တို့ကိုယ်စိတ်တဲ့ညာနဲ့တော်တော့ပဲဆိုတာလေးယူဆပြီးတော့ဟောရတာပဲတဲ့တဲ့ခါလည်းနေရာကြတာမတဲ့တဲ့ခါလည်းသိပြီးတော့အကျိုးမပေါ်တော့ဘူးသမန္တစက္ခုရသမန္တစက္ခုရသဗ္ဗညုတညာထဝဉ္ဉေအကုန်လုံးမြင်နိုင်တဲ့ညာအဲ့ဒါစက္ခု၅ပါးအကြောင်းရေချဲကြောမယ်ဆိုသူနဲ့ဒီနေ့ကုန်သွားမှလည်းလားဒါကတော့မလိုပါဘူးအရေးကြီးတာဒီမှာကျင့်ဖို့ရအရေးကြီးတယ်မျက်မှောက်တရားဘေးပယ်ရှားဟောကြားခဲ့ပြီးဘေးပယ်ရှားတတ်တဲ့မျက်မှောက်တရားလို့ဆိုလိုပါတယ်ရှင်းတော့ပြန်နေတယ် အဲခရံကလည်းဒီလိုပဲရသူပါဠိကလည်းဒီလိုပဲရှိတယ်သက္ခိဓမ္မမျက်မှောက်တရားပရိဒီယာဝိနည်းဘေးရန်ကိုပဲကြားတာပြီးတယ်အဲမျက်မှောက်တရားဘေးပဲရှားဘေးရန်ဝိရဏတွေပဲရှားရတဲ့မျက်မှောက်တွေ့တရားကိုယ်တိုင်းတွေ့တရားကိုမြတ်စွာဘုရားဟောကြားခဲ့ပါပြီပါတိမောင်နဲ့စိတ်ဒီလင်းအကျင့်ဟောစေခြင်းပါပြီပရိပဒဝရေဤပါရတိအကျင့်ဟောပါအောင်နဲ့ဘယ်လိုကျင့်တော့ဆိုပါတိမောင်ခံထားပါပြီသမားတွေ ပါဠိမောက္ခသမာပါဠိမောက္ခပရိပဒံပါဠိမောက်ခြင်းကိုလည်းအထထုံမှာတပါးသမာရိဝါပိပရိပဒံသမာရိအကျင့်ကိုလည်းဝရေကြီးဟောတော်မူပါဦးလို့အဲဒီလိုမေးကောင်းနဲ့မေးပါတယ်ပါတိမောက်နဲ့စိတ်တည်လင်းပါတိမောက်အကျင့်စိတ်တည်ကြီးတဲ့သမာရိအကျင့်အဲဒါကိုဟောစီခြင်းပါသေးတယ်ကြိုင်လာလေးဆိုရကြတာလွယ်ပါပြီကတော့ မျက်မှောက်တရားသိပေရှာဟောကြားခဲ့လေသည်ဟုတ်မျက်မှောက်တရားသိပေရှာဟောကြားခဲ့လေသည်အတိမောက်နှင့်သိတိလင်းအကျင့်ဟောစေခြင်းပါသည်အမှုတရားသာရမရရင်တောင်းကြတော့မြန်မာဟောတိတိတိအများကြီးရှိတယ် ဒါရွေး2000ရွေးဒီနေ့က1000တုံးကုန်မဲ့မဟုတ်သေးပါဘူးအဲ့ဒါနားလည်တော့ပါပြီညစွာကအဲ့ဒီမိကုံးကိုနာဒီဇမားလေးအဲ့ဒီမှာသင်လျော်တဲ့နာဒီဇမားလေးအလိုနဲ့သင်လျော်တဲ့တရားစပြီးတော့ဟောပါတယ်ပါတိမောက်ဆိုတော့ပါတိမောက်ဒီသင်ကြားလေ့လာထားတဲ့ပုဂ္ဂိုလ်တွေကတော့ မာရာဇိက၄ပါးသံဃာရိတိ73ပါးဒီလိုကြောက်ပြီးတော့ဟောရလိမ့်မယ်တော့ဒီလိုထင်ရှားပါတယ်သူကဒီလိုမဟုတ်ဘူးသုတ်တန်ဒေသနာတွေမှာဝိနည်းကအဲ့ဒီဝိနည်းကဟောတဲ့အဲသုတ်တန်ဒေသနာတွေမှာသီလဟောတာဝိနည်းကဟောတဲ့အစဉ်တိုင်းတော့မဟုတ်ဘူးသူကတမျိုးပဲသူသုရဗီလာတဲ့မေဇိမဗီလာတဲ့အာဗီလာတဲ့ဗီလာ၃မျိုးဟောတာ ူလသီလဟောတဲ့နေရာတရားစဟောတော့ဆိုတော့ပါဠိပါဒအရိဏစသည်တွေဒုစက်ဆယ်ပါးပါပဲအဲ့ဒါကင်းတဲ့အကြောင်းကြီးဟောတယ်နောက်လျှောက်ပြီးတော့လူခံရေးဘက်ကလည်းလူမခံနေတာတွေလူမခံတဲ့အကြောင်းအဲအကြောင်းဝယ်စားသည်တွေမလုပ်တဲ့အကြောင်းတွေအဲ့ဒီမှာပြထားတယ်လို့သီလသီလစကားနေရအခု အိန္ဒိယသံဝရပီလာအစပြီးဟောတယ်တဲ့အိန္ဒိယသံဝရပီလာအစဟောမှအဒီကတရားနာနေတဲ့ပုဂ္ဂိုလ်ကြီးကနတ်တိပြမာကြီးကပို့ပြီးတော့သဘောပေါက်မှာပြီးတော့တရားတရားလဲသူကပို့ပြီးတော့ဖြစ်အောင်တရားတရားဖြစ်အောင်တရားတရားအာကြည့်တဲ့ပုဂ္ဂိုလ်ကြီးအတွက်ဟောတာကိုတရားတရားအာကြည့်တဲ့ပုဂ္ဂိုလ်ကြီးအဲယုံကြည်ကြည်ညိုပြီးတရားတရားတွေပွားတရားတရားတွေပွားပြီးပီတိတွေပါလေဖြစ်အဲဒီပီတိတွေရှုပြီးတော့သူသောတာပန်တရားအနာဂတ်ဉာဏ်တွေဖြစ်ရတာ အဲကြောင့်မြတ်စွာဘုရားသက္ခုဤနေဝလောလကာကာမကထာယအာဝရေသောတံရာသေသနာနုဂိစေယနာသမမယေထကိဉ္စီ လောကသမိန်သက္ခုဤမျက်စိတို့ဖြင့်တတားလေးထားလိုက်မှာဘိက္ခုရဟမည်သက္ခုဤမျက်စိတို့ဖြင့်လောလောလျှပ်ပေါ်လောလီသည်နေဝအာသမတိယအဲ မျက်စိလျှပ်ပေါ်လော်လီခြင်းမရှိရဘူးတဲ့မျက်စိလျှပ်ပေါ်လော်လီခြင်းဆိုမျက်စိမဆောင်စည်းပဲနဲ့ပြီးညာလေးလျှောက်ကြည့်တာပေါ့လေမျက်စိကစားလို့ပြဝင်ရင်နောက်နောက်ကရံလည်းရအောင်လည်းကစားမျက်စိကစားတာပါကမြင်တယ်မျက်စိကမြင်တယ်မျက်စိကစားအဲမျက်စိကစားခြင်းမျက်စိတွေပြီးညာကြည့်ခြင်းနဲ့ကင်းစရာမယ်ဒါတွေကတူတူလေးပဲပြောကြရတယ်အများကြီးရှိတယ်သူက ကာမကထာယအာဝရိသောတံကာမကထာယရွာစကားမှာသောတနာကိုအာဝရိပိတ်ဆိုတတ်နေရ၏နားလည်းပဲရွာစကားရစကားတွေမှာပိတ်ဆိုထားပါရစကားရစကားတွေနားမထောင်ပါနဲ့အဲ့ဒါနားမျက်စိပြီးတော့နားနားပြီးတော့နှာခေါင်းကတော့ယောဂီပုဂ္ဂိုလ်ဆိုနှာခေါင်းကနားကြကြည့်ကြတယ်တော့ကြောင့်တောင်ကြောင့်နေမှနေနေတယ်မရှိဘူး အဲကြောင့်အဲ့ဒါကိုတော့ဂါထာလဲဂါထာပြည့်နေလို့ပေါ့လေဂါထာပြည့်နေလို့ဒီပြည့်နေရာမှာဆိုရင်တော့ပါဠိတော်တွေကအစုံပါပဲရှိရှိမရှိရှိခေါ်တာဘုရားဂါထာပြည့်နေတော့ဒီမှာအဲ့ဒါထဲလို့မရှိဘူးသူကအဲ့ဒီရာလေးကသူကသူကြိုက်လို့ဘုန်းကြီးတို့သင်္ကဆောင်ဖို့စီတော့လေဒီလိုပဲတချို့ဟာတွေခြားနာတယ်ဘုံလုံးမတတ်နိုင်ဘူးရာသေသနာနုခေစီယရာသေသာအရသာနဲ့လိနာနုခေစီယမမေမောရဘူးအဲမျက်စိနာနှာခေါင်းလျှာရောက်သွား နောက်အကုန်လုံးခြုံပြီးတော့နာသမမယေထဂိဉ္စီလောကသမိန်လောကသမိန်လောက၌ဂိဉ္စီသောဒီခုကိုများနာသမမယေထဉာဏ်နိုးခြင်းမှုမပြုရဉာဏ်နိုးမှုမပြုရအဲလောက၌လောကဆိုတာလူလောကနာလောကစသည်ဖြင့်ဒီလိုဟာလည်းရပါရဲ့ဆိုပြီးလောကဖြစ်နာလောကဖြစ်အဲဒီမှာလူလောကလည်းပဲဉာဏ်နိုးကြရရှိတာနာလောကလည်းဉာဏ်နိုးကြရရှိတာ ခန္ဓာလောကအာရဏလောကဓာလောကခန္ဓာ၅ပါးလောကဆိုတော့မိမိတို့တဏ္ဍာမှာရှိတဲ့ယုံနာတရားတွေပါပဲသူများတဏ္ဍာရှိတဲ့ယုံနာတရားတွေပဲယုံနာတရားခန္ဓာ၅ပါးတို့လောကထဲမှာမြင်ရတဲ့သင်ကြားရတဲ့ဒါစသည်ပေါ့လေမြင်တဲ့စိတ်ကြားတဲ့အဲစိတ်စသည်မြင်လို့ကောင်းမကောင်းနေကြားလို့ကောင်းမကောင်းနေအဲဒီလိုဟာကြီး လောကသမင်လောက၌ကိစ္စည်းစုံတစ်ခုကိုမြနာသာမမဣထာမမြန်နိုးရမြန်နိုးသမှုမပြုရအဲ့ဒါဖြင့်ဓမ္မရကထာတော်တော်စုံသွားပါတော့ကလေးကအနန္တရကိုင်းဆိုရောင်းဆိုပြီးမှဘုန်းကြီးအတိတ်ကပြောမျက်စိကစားမျက်စိကစားဝါစကားဝါစကားကြောင်ကြခြင်းအမည်ကြောင်ကြခြင်းအမည် ယတာမမေလောကပဲမြစ်တဲ့မြန်တို့ပယ်ရမည်တခုဤမျက်စီတို့ဖြင့်လောလောလျက်ပေါ်လောလီသည်နေဝအတာမဖြစ်ရမျက်စိလျက်ပေါ်လောလီခြင်းမပြီးပါဘူးမြင်မှုဓာတ်တွေဆန်းနေလိုက်ဒီကလာမကြည့်ရဘူးမကြည့်ရဘူးဟိုကကြည့်ရင်ကြာကြည့်ရင်အကြည့်ဆိုတာကြည့်ရင်လည်း သဘာဝအာယုံနဲ့ဝိသဘာဝအာယုံနဲ့မျိုးရှိသဘာဝသဘောတူတဲ့အာယုံဒါတော့တော့စိတ်ဝင်စားဝိသဘာဝသဘောမတူတဲ့အာယုံနဲ့စိတ်ဝင်စားတယ်သဘာဝသဘောတူတာကလည်းယောက်ျားယောက်ျားချင်းချင်းဆိုอืมတဲကြီးမဆိုင်ပါဘူးသူကမျိုးသမီးမျိုးသမီးချင်းချင်းတဲကြီးမဆိုင်အဲအမျိုးသားကအမျိုးသမီးတွေဆိုရင်ပြင်ရတယ်မှာသူစိတ်ဝင်စားပြီမျိုးသမီးတွေကလည်းမျိုးသားတွေဆိုစိတ်ဝင်စားပြီ အဲဒါတာယာနှိမ့်တဲ့မှုတွေရှိတာဟုတ်သူကอืมကြည့်ကျင်ရတယ်မြင်မြင်ရတယ်အကျိုးလူကြီးလူကြီးကြည့်နေလို့မကြည့်ဝန်တာနဲ့တိတ်တိတ်ပုံ6မြောင်းပြီးကြည့်တာလည်းရှိတာလည်းလို့ဆိုတာတော့ကြည့်ကျင်ရအဲဒါမကြည့်ရဘူးတဲ့ အဲဟိုသွားကြည့်ဒီသွားကြည့်မကြည့်ရဘူးကိုเจ้าနေတယ်မမဲလို့ဟိုသွားကြည့်ဒီသွားကြည့်မကြည့်ရဘူးတဲ့ဟိုရဒီရသွားပြီးထူးထူးဆန်းဆန်းနေဆိုပြီးသွားပြီးတော့ကြည့်မနေနဲ့မကြည့်နဲ့ဒါကအပြန်ပြင်းနောက်တစ်ခုကဝိနည်းဒိဋ္ဌာဘောရဆိုလို့ရှိရင်ရရတဲ့သွားတဲ့ခါကာလကြာအောက်ပိတာစေခုချသောမြတ်လွားရှိသည်ဖြစ်၍ အန္တရာကရံရွာတွင်နိုင်မိသာမိသွားဤတိရိတာမိတံဣတိတို့သိခာသင်ခြင်းကျင်ခြင်းအထုတ်ခြင်းကိုကရဏီယာပြုအပ်၏ဒီရမှာကြီးမြဲလွာချသွားပါမလွယ်မကင်းတာလို့မကြည့်မဖြစ်တာတွေတော့ကြည့်ပါလေ၄တောင်ညလောက်မြင်အောင်ခေါင်းငုံရမယ်လည်းမဆိုပါဘူးမျက်စိနှိပ်ရမယ်လည်းမဆိုပါဘူးမျက်စိကြီးဖွင့်ပြီးဟိုအဝေးကြီးကြည့်မသွားပါနဲ့ကိုရှိကိုရှိတဲ့တဲ့က 4000လောက်သာမှန်းပြီးတော့ပေါ့လေနည်းနည်းပါးပါးလွန်တဲ့ကိစ္စတော့မရှိပါဘူးအဲဒါတော့မှန်းကြည့်တော့ပေါ့လေအဲအဲ့ဒါတော့မျက်လွာချပြီးတော့သွားပါတဲ့ဝေဒီမကြည့်ပါနဲ့တဲ့ຢာထဲချပြီးတော့ဆင်းတို့မြင်းတို့ရွယ်တို့နွားတို့ယထာတို့မျိုးသမီးတို့ဘာတို့ညာတို့သာလျှောက်မကြည့်နဲ့တဲ့ညာဆိုတော့မျိုးသမီးတွေကလျှောက်ကြည့် မျိုးသားတွေကတော့မကြည့်ပါဘူးအဲ့ဒါတွေမကြည့်ရဘူးလို့ မျိုးသမီးဘိက္ခုနီမတွေဆိုရင်လည်းမျိုးသားတွေပါလေမကြည့်ရဘူးဒီလိုပဲသူစားဆရာလည်းတကဘိက္ခုနီမတွေလည်းရှိတယ်သို့တော်လည်းဒီတရားဟောတော့မှဘိက္ခုနီမတွေရှိပုံမရတယ်ဒါဆရာဖွင့်ပြီးကသာဟောတဲ့တရားဘိက္ခုနီမတွေမရှိဘူးဒီတော့ဒီကနောက်မှအဲဒီမဟာသမယတုတ်ဟောတော့မှရဟနာ900ဆိုတာသာဂွေမင်းသားတွေပဲအဲဒီသာဂွေမင်းသားတွေရဲ့အိန္ဒုတွေမင်းသမီးတွေပါလေမင်းသမီးတွေကနောက်ကြမှာ မရိုးတော့ဘောလုံးနဲ့အတူကိုယ့်အကောဖိုင်စွန်းတဲ့ဝေများဝုတ်ပြီးတော့ဝေသားလေးဒီလိုက်ပြီးတော့ညာဖြစ်တောင်းမှတော့နောက်ကြမှာသူတို့ကမိခုနေရှိအဲ့ဒီကစပြီးတော့သူတို့သူတို့ဒီညာနာတွေဖြစ်တုန်းကသူတို့ညာပြုတ်ရတဲ့စိတ်မရှိသေးပါဘူးဒီခုညီမတွေပြုတ်ရမျိုးသမီးတွေမရှိသေးပါဘူးသူတို့ခင်မုန်းနေပြန်လာလိမ့်မယ်အောင်မေးညှောသတင်းပိုး စာပေးပေါ်တယ်ဒီလိုလုပ်နေတယ်နောက်ဟိုကညာနာတွေရှိတော့မမလာတော့ဘူးဆိုတာတိတိကျကျပြောတော့မှသူအဲဒီမှာသိပြဆဲတာပြဆဲသွားပြီးတော့နောက်တော်တော်နာမင်းကြီးနာယောသံနာယောသံလို့တော်တော်မင်းကြီးကပြိဋိဘံသံတာပါပဲအဲနောက်ဆုံးအချိန်မှာညာနာဖြစ်ပြီးတော့ပြိဋိဘံသံသွားတာအဲဒီကနောက်ဒီလိုတော့ဘောဓမီကလည်းညာဖြစ်ကိုပထမတောင်းမှမှာပဲ မြင်ရတော့နောက်မှဝိသတိကိုလိုက်ပြီးတော့ဘုရားပွင့်ပြီးတော့9နှစ်မြောက်ကြမှာဘိက္ခုနာတွေဖြစ်တာသူကဒီအတွင်းက2နှစ်3နှစ်2နှစ်ကျော်3နှစ်လောက်ကြီးကဖြစ်ပါလိမ့်မယ်လေသူကနှစ်လဲ4နှစ်လားတိတိကျကျတော့ပြောဖို့ခက်တယ်ဆိုတော့ဇာတိကတိတိကျမကြည့်ဘူးအဲဒီတော့ကပြီးတော့အဲဒီတော့ကတော့ဘိက္ခုနီယဟမိန်းမတွေအမျိုးသမီးယဟန်ဆိုတာမရှိသေးဘူးသူဘိက္ခုယဟန်တွေပဲရှိသေးတယ်ယဟန်နဲ့တာမဏေပဲရှိတယ်နှစ်မျိုးတော့ပဲရှိတယ် အဲဒါဒါရင်သွားလို့ရှိရင်ပြင်ဆင်းနင်းอืมမြို့သမီးစသည်တွေရှောက်မကြည့်နဲ့မကြည့်ရဘူးอืมနေပါလောလကမျက်စိမကစားရဘူးမျက်စိလျှက်ဖို့မလောလျရဘူးဒါဝိနည်းသိက္ခာကိုအကျဉ်းသုဒ္ဓမှာပြတဲ့သုလသီလမှာပြတာကတော့မျိုးမျိုးသော ပြဘွဲသဘင်တွေပေါ့လေအဲ့ဒါတွေလည်းမပြဘူးတဲ့အဲ့ဒါတွေလည်းဒီထဲမှာပါဝင်တယ်ပြဘွဲတွေအမျိုးမျိုးရှိတယ်အကတွေအခုံတွေအဲအမျိုးမျိုးရှိတယ်လက်ဟိုးရောပါလို့အကုန်လုံးပေါ့လေဟိုကဟိုတော့ကအများကြီးအောင်လို့ပြတာလည်းပွဲတွေအများကြီးရှိတယ်အဲ့လိုအဲဒီလိုပွဲတွေလည်းမကြည့်ရဘူးပြီးတော့ အိန္ဒိယအိန္ဒိယသံဝရသီလဟောတဲ့အခါကျတော့သေခုနာရူပံဒိဋ္ဌဝံနာနိမိတ်တာဂာမိဟောတိနာလူပြစနာဂာယီဘိက္ခုယာနိဘိက္ခုသာမယာတွေကိုရှုမြင်သောပုဂ္ဂိုလ်သည်သေခုနာမျက်စီပြန်ရူပံအစဉ်ကိုဒိဋ္ဌဝံမြင်၍သူကမမြင်အောင်မျက်စိမှိတ်ထားတယ်တော့မဆိုးဘူးသူကအိန္ဒိယသံဝရကမြင်နေမြင်နေတာကမြင်အောင်ခုနမျက်စိက အဲမျက်လာချပြီးသွားနေမယ်အနိဗ္ဗာန်ရှင်နာရောက်လာတာတော့မြင်ပါပဲဓမင်္ဂါတော့မော့ပြူပြီးတော့လှမ်းပြူမကြည့်အောင်လို့ဒါမဲ့ကိုရှင်နာရောက်လာထိုင်းနေတယ်ဆိုပါတော့ဒီဘာသာ၄000လောက်မှန်းပြီးတော့မျက်လာချပြီးတော့နေအဲဒီရှင်နာမှာမာရုကာမရောက်လာမြင်ပါပေါ့မမြင်မဲတော့သူကရှိရောက်လာတာပေါ့အဲမျက်စိမှိတ်ရမယ်ဒီလိုတော့မဟုတ်မမှိတ်ရပါဘူးရကနာမျက်စိပြန်ရူပါအဆင့်ကိုထိတ်သွားမြင်ပြီးမြင်တယ်မမြင်မဲနဲ့မှိတ်ရမှာမဟုတ်မြင်ပြီးမှ မြင်ပြီးမှကိလေသာမရှိအောင်စောင့်ရှောက်နိုင်တယ်ဒါဂုံရတာမမြင်တာကတော့ဘာဂုံရရှိတယ်မြင်မှမမြင်ဘူးဆိုမမြင်ရတဲ့အောင်နဲ့စပြီးတော့လောဘဒေါသမောဟမရှိဘူးဆိုရင်ဘာမှအောင်ဝဲကြမရှိဘူးမြင်မှမမြင်ပဲမြင်ရသားနဲ့လောဘဖြစ်စရာအယုံလောဘမဖြစ်ဘူးဒေါသဖြစ်စရာအယုံဒေါသမဖြစ်ဘူးဆိုရင်ဒါဂုံယူရမှာဒါရေးကြည့်တာအဲဒါသက္ကနာနဲ့ဇင်ရူပံဆင်းကိုတိတ်သွားမြင်ပြီးနာနိမိတာကာယီအပေါင်းဗန္တံပြညာ နမိတ်အာယုံဝယူလည်းမရှိသေးဟောတိဖြစ်ဘုံသနာအပေါင်းလိုက်အာယုံယူတဲ့မိမပဲယောက်ျားပဲပုဂ္ဂိုလ်ပဲလူကြီးပဲလူငယ်ပဲအကောင်ထဲလိုက်ကြီးပေါ့လေအဲဒီတော့အပေါင်းလိုက်ကြီးလည်းပဲဘုံသနာကြီးဆွဲမြဲမထားဘူးနာနုပြေသနာကာကြီးအသေးစိတ်အင်္ဂါတို့ကိုလည်းယူလည်းမရှိသေးဟောတိဖြစ် အသေးစိတ်ကိုရင်ကားလေးတဲ့မျက်လုံးနေဘူးမျက်ခုံးနေဘူးနှာခေါင်းနေဘူးအစနေဘူးပါနေဘူးစသည်ဖြင့်ပေါ့လေအသေးစိတ်ကိုရင်ကားလေးအဲဒါအနုပြင်စနာခေါ်တယ်အနုပြင်စနာဆိုတာသူ့ကိုထာဂထာဂနှလုံးသွင်းရင်ကိလေသာတွေထင်ရှားဖြစ်စေရတယ်ဟုတ်တယ်အပေါင်းလိုက်ကြီးအလုံးလိုက်ကြီးကသိက္ခာမရှိသေးဘူးအသေးစိတ်အင်္ဂါတွေရောက်စဉ်းစားမှအဲဒီမှာကိလေသာတွေဖြစ်တာလို့အင်းအသေးစိတ်အင်္ဂါတွေ ကာမရာဂမကင်းသေးတဲ့ပုဂ္ဂိုလ်တရားလည်းပဲမသိသိမစောင့်ရှောက်တဲ့ပုဂ္ဂိုလ်မှာဆိုရင်အဲဒီအသေးစိတ်ကိလေသာဖြစ်တတ်တဲ့အာယုန်တွေလျှောက်ပြီးတော့စဉ်းစားတာပဲအဲဒါတွေမပြတ်စဉ်းစားကိလေသာတွေပွားနေတာဒီဆိုစရာဘက်ကလည်းအသေးစိတ်တွေလျှောက်ပြီးတော့စဉ်းစားတယ်ငါမျက်စောင်းထိုးကြည့်သွားတယ်ဟွန်းဘယ်လိုဘယ်လိုလုပ်သွားတယ်စသည်ဖြင့်အဲဒီအသေးစိတ်တွေသူလျှောက်စဉ်းစားတယ်မဲ့သွားတယ်ရွဲ့သွားတယ်စသည်ဖြင့်အဲဒီလိုဟာတွေကဒေါသဖြစ်ခြင်းအကြောင်းတွေ အဲအမှုပြင်စနာခေါ်တဲ့သေးသေးကိုရင်ငါတွေလည်းပဲနှလုံးမသွင်းမရှိဘူးတဲ့ယတဝတိကရဏမေနသကုံတရင်အတဝတဝိရန္တံဘိဇာရမဏတပါပကအကုသလဓမ္မနောသဝေယုံအဲဒီသကုံတရင်မျက်စိကိုမသွမ်းလျှောက်တဲ့ပုဂ္ဂိုလ်အဘိဇာဒေါမနတာဆိုင်သောအကုသိုလ်တရားတွေကအစဉ်လိုက်ပြီးတော့နှိမ့်ဆက်ပါတယ်အဲအကုသိုလ်စိတ်တွေထပ်ခါထပ်ခါပွားတာပါလေ မွာပြီးတော့မြရသွားလို့ရှိရင်အကုသို့ခိုင်းတာလောက်ရတာသူကလောဘကခိုင်းရင်လောဘခိုင်းတာလောက်ရဒေါသခိုင်းရင်ဒေါသခိုင်းတာလောက်ရတယ်သူအဘိဓါဒေါမနတာအဘိဓါဖြင့်လောဘဒေါမနတာဖြင့်ဒေါသကိုပြန်တယ်လောဘနဲ့ဒေါသပါပဲလောဘဒေါသခိုင်းတယ်လောက်ရတယ်တဲ့သွားပြောလိုက်အောင်ဆိုပြောရတယ်ဒေါသကနေပြီးဩလိုက်အောင်ငေါလိုက်အောင်ဆဲလိုက်အောင်ဆိုလည်းဘယ်လိုလုပ်ရတာလဲသူအစတော့မပြောချင်ပါဘူးပြောလို့မတော်ဘူးသူများကဲရလိမ့်မယ်ပြစ်စီတယ် အဲမတော်ဘူးဆိုပြီးညင်းနေတဲ့စိတ်ထဲဒါမှမဟုတ်စိတ်ကသာကရကလုံးသွင်းတော့လောဘကအာကြည့်ရင်လောဘလိုလိုက်ပြီးတော့ပြောရတော့တာပဲအဲလောဘလေးတစ်ချောက်လိုရတော့တာပဲလောကမှာရာဇဝမှုတွေကျူးလွန်နေဆိုရဲအဲ့ဒီကလာတာလေမြညာကြရကနေပြီးတော့လောဘဒေါသတွေတိုက်တွန်းလို့တိုက်တွန်းတဲ့အတိုင်းသွားလို့မြညာဥစ္စာတွေသွားခိုးမတရားတဲ့ဖြင့်ဒီစည်းတွေကိုသုံးစွဲအဲဒီကနေဒီရာဇဝမှုဖြစ် အဲဘုရားတွေကိုတပြနှိမ့်ဆဲအဲဒီကနေပြီးအကုသိုလ်တွေဖြစ်ရာဇဝမှုတွေဖြစ်လောကတွေနဲ့ဒုက္ခပေးတာပဲသတ္တသံဝရာယအပိစတိအဲ့ဒီစက္ကွန်တွေကိုစောင့်ရှောက်ရစောင့်ရှောက်ခြင်းတော့ရောက်စောင့်ရှောက်ရမယ်ရက္ခတိစက္ကွန်တရိယစက္ကွန်တရိယသံဝရာအပိစတိအဲစက္ကွန်တွေမျက်စိကိုစောင့်ရှောက် သေကုံတွေနဲ့သောကျောရှင်တို့ရောက်သည်တဲ့ကသက္ကုဏနေဝလောလတာဆိုတဲ့အကျဉ်းချုပ်ပေါ်လေကအကျဉ်းမဟုတ်ဘူးကအကျဉ်းချုပ်လည်းနဲ့ရင်းမိရောပြောအဲဒီထို့တူနာတို့နှာခေါင်းတို့လျှာတို့ကိုယ်တို့စိတ်တို့သွားလျှောက်ပါလုံးမှာအဲဒီဆောက်ရှောက်မှာအိန္ဒိယသံဝရသီလဒါလေးတစ်ခုပဲတကယ်ပြတ်မြင်သည်၌မြင်ုံမြဖြစ်ရမယ်တဲ့ဒိဋ္ဌိဒိဋ္ဌမတ္တဘုိသတိဒိဋ္ဌိမြင်ရသည်၌ဒိဋ္ဌမတ္တမြင်ုံမြတဲ့ဘုိသတိဖြစ်ရတံမြင်ုံမြပဲ တရားနှလုံးမသွင်းမဲ့နဲ့လည်းမြင်ုံမြကြားုံမြလေးတွေရှိတယ်။ဘာတကာကိုနာသူများစကားပြောတော့ကြားတော့ကြားလိုက်တယ်ဘာပြောမှမသိဘူး။ဘာပြောလိုက်မှမသိဘူး။တရားဟောနေတယ်ဆိုရင်ဒါမသိတာပေါ့တရားဟောနေတော့ဘာသိမဆိုင်တော့ဘူးဘာတွေဟောသွားလိုက်မှမသိဘူး။ဟောတော့ဟောတာအတန်းတော့ကြားတာ။အဲ့ဒါလိုပဲမြင်တာတွေလည်းပဲမြင်ုံမြလေးတွေကြားတော့ရှိတယ်ဒါတရားမထုတ်ပဲနဲ့သိမဆိုင်တော့မြင်ုံမြတွေဖြစ်တယ် အဲဝိပဿနာရှုတဲ့ပုဂ္ဂိုလ်ကြတော့မြင်နိုင်မြင်နိုင်မြင်တယ်မြင်တယ်ရောက်ဆိုရှုရတာကိုအဲမြင်ပြီးကြောက်မြင်ပြီးကြောက်မြင်ပြီးကြောက်ပုဂ္ဂိုလ်သားတော်အာယုံလည်းမထင်ဘူးခုနအပေါင်းလိုက်ယောက်ျားမိန်းမပုံသဏ္ဍာန်လည်းမထင်ဘူးမျက်နှာမျက်ခုံးမျက်လုံးစသည်အသေးစိတ်ကိုရင်ငါလည်းမထင်ဘူးမြင်မြပဲတဲ့မြင်ပြီးကြောက်သွားတာလေးပဲဒီပဲအဲ့ဒီလိုတည်အောင်လို့အားထုတ်ရမှာအဲ့ဒါကိုသက္ကုဏာနေဝလောလာသသက္ကုဏာမျက်စိသက္ကုဤနေဝလောလာသသက္ကုဤမျက်စိတို့ဖြင့် လောလောလျက်ပေါ်လောလီပြီးနေဝအာသာမဖြစ်ရမျက်စိကစားခြင်းကိုရှောင်ရှားမယ်မပြုရဘူးတဲ့အဲလိုဆိုရင်တော့ကျိုးကြတယ်များပြီးကာမကထာယအာဝရိရွာစကားမှာရှောင်ရှားရမယ်ရှင်ရရှောင်ရှားရမယ်ရွာစကားဆိုတာဘာတွေတုံးဆိုများပြောနေတဲ့စကားတွေပါပဲရာဇကထာသောရကထာမင်းနဲ့စတဲ့စကားဆိုရတော့မင်းနဲ့စတဲ့စကားဒါတွေက ဒုက္ခကာလနဲ့သူပြောကြရတယ်ဖြစ်နေတာကိုဒါတွေအမိပြုနေရတာပြောကြရတာဖြစ်နေอืมအလိုတိုင်းပြည့်တဲ့အခါလဲအဲ့ဒီမင်းနေနဲ့စပြီးချီချူကပြောရတယ်အလိုတိုင်းမပြည့်တာကပဲများပါတယ်လူတွေအများကြီးပဲအလိုတိုင်းပြည့်မလဲအဲတော့အုပ်ချုပ်နေတဲ့မင်းတွေပါတနေ့စပြီးတော့အပြည့်တွေပြောပါလေပြောဒီလိုအတည်းရှိတာပေါ့လေသူစားတယ်အဲဒါတွေကသူများပြောနာထားဒီလိုစကားတွေနားလဲထောင်ညင်ရတယ် သတင်းအထူးဆန်းဆိုပြီးတဲ့နောက်ဆုံးညခြေတုံးကသတင်းစာတွေဆိုရင်ဒီလိုဟာတွေလျှောက်ရေးတာပဲဒီလိုဟာတွေဌာနကြီးတွေအဲ့ဒီသတင်းစာရောင်းရလေလေပဲတော့အခုတော့သတင်းစာတွေကချုပ်ကိုင်းတဲ့လောကတွေမယူဘူးလို့ပါနည်းနည်းဆိုတာနဲ့ဆိုတဲ့စကားတွေမယူဘူးလို့မပေါ့သောရကထာသခိုးတို့ဓမြတို့သဘုံတို့ပေါ်နေတာတွေရှိတာပဲရှိရလေရှိတာခုလည်းရှိတာပဲအဲ့ဒါတွေဒါတွေလည်းဒီသတင်းတွေလည်းပဲလူတွေကသဘောကျ နောက်ပြီးတော့အများပြောလို့ရှိတဲ့ကြာစကားရွာစကားတွေပေါ့လေဟောမေရကပဲလို့မေရွာကပဲလို့အဲဘယ်ဘယ်မြို့ဌာနပဲလို့ဘယ်လမ်းကပဲလို့စသည်ဖြင့်အဲဒီလိုဟာတွေလည်းပဲသိကျင်ကြအဲမျိုးသမီးမျိုးသားစကားတွေတဲ့အမျိုးသားတွေဆိုရင်အမျိုးသမီးစကားတွေပြောလို့ရှိကြတယ်အမျိုးသမီးတွေအမျိုးသားစကားတွေပြောလို့ရှိကြတယ်မျိုးသားတွေကအမျိုးသားအကြောင်းတွေကိုချီးမွမ်းလည်းပဲသိနေပြောတော့ခဲရတဲ့သိမပြောဘူး ။ဒါတခါတည်းနည်းနည်းပါးပါးတော့ရှိတာပေါ့လေ။ဒါအများအချင်းဆိုလို့ရှိရင်အဲဒီကြာစကားရောစကားတွေဆိုတာဒီလိုပဲဝိသဘာကတွေနဲ့စပ်ပြီးပြောကြတယ်။နေတော့သာဝနေရေးအစာတို့အဝတ်တို့အနေထိုင်တို့ဒီလိုဟာတွေနဲ့စပ်ပြီးတော့ပြောကြတာပဲ။ခုကလာဈေးအကြောင်းဝယ်ဘယ်ဟာဈေးကြီးတာဘာဖြစ်တယ်ညာဖြစ်တယ်ဆိုတာဒါတွေပေါ့နေလို့လား။ရာစကားရောစကားတွေဆိုတာကုံတော့ပါပဲ။ရာစကားရောစကားတွေတရားကတရားနဲ့မစပ်တဲ့စကားတွေဟာ ရာစကားရာစကားတွေဖြစ်တတ်တာပါပဲအဲဒီလိုစာတွေပြောတယ်။ဘုရားနဲ့စတရားနဲ့စသံဃာနဲ့စပြီးပြောတာတော့ပြင်ဒီကင်းရပြောစားဒီလိုမဟုတ်တဲ့ဥစ္စာတွေရာစကားရာစကားတွေခေါ်တယ်။တိရစ္ဆာန်ကထာတိရစ္ဆာန်ဆိုတော့တိရစ္ဆာန်ဒီလိုအိဗယ်တိရစ္ဆာန်တော့တိရစ္ဆာန်စကားတော့မဟုတ်ဘူး။မက်ဖို့နဲ့ကမ်းလမ်းပြဖြီတာဖြစ်နေတယ်။อืมဆန့်ကျင်ပဲကြီးတဲ့တည်းရည်လည်းမဟုတ်ဘူးသူကကမ်းလမ်းပြဖြီတာဖြစ်မက်ဖို့ ရောက်ဖို့ရာအတွက်အာမပေးဘူးအဲဒီစကားတွေပြောအဲဒီစကားတွေစိတ်ကူးနေလို့ရှိရင်တရားအလုပ်ပြက်တာပေါ့အထူးအားဖြင့်ယောဂီတွေမှာရေးကြည့်တာပေါ့တရားထုတ်နေတဲ့ယောဂီတွေမှာအဲဒီလိုဟာတွေမပြောတာနားမထောင်တာကောင်းတာပဲအရာထဲကလာတဲ့ပုဂ္ဂိုလ်ကလည်းပဲအဲဒီတရားထုတ်နေတဲ့ယောဂီကိုအင်္ဂါအကြောင်းတွေပါလိမ့်မပြောရဘူးပြောလို့ရှိရင်ဟောမှာဝန္တာပြာရှိတဲ့ဝန္တာနေတာနဲ့ပြက်တာပဲသိပြက်ပြာရှိတဲ့သိပြက်နေတာနဲ့သိညင်နေတာနဲ့ပြက်တာပဲသူကရာထရရွယ်တဲ့ကစကားတွေမပြောဘူး အဲရောက်တရားထုံးတဲ့ပုဂ္ဂိုလ်တွေသတင်းစာတို့ဘာတို့ဥစ္စာလည်းမကြည့်တာကောင်းတာအခုကလာရေဒီယိုကလည်းရှိတယ်ရဆရာကျော်စကားတွေနိုင်ငံနိုင်ငံရေးစကားတွေလည်းသုံးလို့တို့အဲဒီလိုဟာတွေနားမထောင်ရဘူးနားထောင်လို့ရှိရင်တရားထုံးတဲ့ပုဂ္ဂိုလ်ပြက်တယ်တရားနားထောင်လို့ရှိရင်ဖြင့်ကိုလိုရှိတဲ့ဘက်ကတစ်ဖက်လူမရှိတဲ့ဘက်ကတစ်ဖက်ဒီလိုလည်းဖြစ်လာတာကိုအလိုရှိတဲ့ဘက်ကအောင်မြင်မှုရှိရင်ဝန်သာတယ်အလိုမရှိတဲ့ဘက်ကအောင်မြင်သွားရင် ဒီထဲမှာမခံကြီးမခံတာတွေဖြစ်ဒီဥစ္စာတရားအထုတဲ့ပုဂ္ဂိုလ်အနှောင့်အယှက်ဖြစ်တာဒါကြောင့်ကာမကထာယယသကယောသကမှာဘောတနာကိုအာဝရရေးပိတ်ဆို့တမ်းရမည်ပိတ်ဆို့ထားတယ်ဒါလည်းပဲနားမထောင်နဲ့လို့ဆိုတာပါပဲကြားလို့ရှိရင်လည်းကြားရုံမျှတယ်ဘယ်လိုနဲ့ကြမှာလို့တစ်ခါတစ်ခါတော့ကြားမှာပေါ့ကြားလို့ရှိရင်အဲ့ဒါနှလုံးမသွင်းနဲ့ယောဂီပုဂ္ဂိုလ်ကြားတယ်ကြားတယ်မှတ်ပြီးဒီတိုင်းမှရပ်ထားပါဘူးအဲ့ဒီတိုင်းရပ်ထားမယ် ဒါကြောင့်ရှောင်ချကျင့်ရမည်လို့နှစ်ခုလုံးဆိုင်ရလို့ဟိုမှာတော့အာဝရီပြိရမယ်မျက်စိကြတာတရားပေါ်လို့ဒီချင်းမရှိစရာဘူးနှစ်ခုလုံးကြိုက်အောင်လို့ရှောင်ချကျင့်ရမည်နှစ်ခုလုံးတော့ကြိုက်မျက်စိကစားမျက်စိလော်လီလျက်ပေါ်တဲ့အမှုကိုလည်းရှောင်ချရမယ်ရှောင်ချသောအပြင်ကျင့်ရရာစကားရာစကားတွေကိုလည်းပဲရှောင်ချသောအပြင်ကျင့်ရမည်ဟာတိတုနာနုဂေဇိယာရတိတုရတာတော့၌လဲနာနုဂေဇိယမမေမောရဘူး ရတာတွေမမဲမောရဘူးရတာတွေတချို့ကမဲမောတယ်ရတာချိုရလို့ချင်းချိုမကြိုက်ချင်းလို့ချင်းချင်းရလို့ချင်းချင်းမကြိုက်ခါခါလို့ချင်းခါရရတယ်မကြိုက်အဲဒီလိုရတာတွေမကြိုက်တာပြီးတော့အသားရင်းနေပါလေဆိုလို့ရှိရင်လည်းဝက်သားမကြိုက်ကြက်သားမှကြက်သားမကြိုက်ဘူးဝက်သားမှစသည်ဖြင့်ပေါ့လေစိတ်သားမှဘယ်သားမှဒီလိုဟာတွေမုံဆိုလို့ရှိရင်ဘယ်လိုမုံမှ လည်းရှိတာကိုအစားနဲ့စပ်ပြီးတော့ဇီစာကြောင်တဲ့ပုဂ္ဂိုလ်တွေရှိတယ်အဲဒီပုဂ္ဂိုလ်တွေကချက်ပြုတ်ကျွေးရတဲ့ပုဂ္ဂိုလ်တွေတောင်းလေးတယ်များများနဲ့မေတ္တာတုတ်တဲ့ထဲ့တာသူ့ဘရောတရားဓမ္မတွေကမွေးမြူလွယ်ရမယ်တရားဓမ္မတွေကမွေးမြူလွယ်တယ်ဆိုတာတရားဓမ္မတွေသူရှိတာလှူမငင်းညူပဲနဲ့ကောင်းကောင်းဆိုးဆိုးအဲ့ဒါနဲ့သုံးဆောင်ပြီးတော့နေမွေးမြူလွယ်တာ ဂါရမတွေကမတတ်နိုင်လို့သူတို့တတ်နိုင်တဲ့လောက်ပဲလှူတာအဲရဟန်းဖြစ်တဲ့ပုဂ္ဂိုလ်ကဟာဒီဟာကမစားနိုင်ပါဘူးဒီလိုအဆင်မစားနိုင်ဘူးဆိုပြီးတော့ညှဉ်းညူလုပ်နေလို့ရှင်တရားဓမ္မတွေမှာခဲခဲရှားဖွေပြီးတော့လှူရတာပေါ့ဒါမွေးမြူခက်တဲ့ပုဂ္ဂိုလ်တဲ့မွေးမြူခက်တယ်အဲဒီတော့မွေးမြူမခက်စီရမွေးမြူလွယ်စီရမယ်ဟောနေမှာတခါကဆရာတော်တစ်ပါးရှိတယ် ရေးဘက်ကပါပဲမြင်နေတာကတော့အဲဒီဆရာတော်ကပြက်သားဟင်းပါမှသူကစားတယ်ပြက်သားဟင်းမပါရင်မစားဘူးဒါသူ့မှာဟိုတင်ကညဇာပြည့်လက်တင်ကပါဏိတသာမဏေတို့အားကြပြီးတော့မှဒီပါရဲ့ဟိုကငချင်းသားပါမှစားတာကိုသူကလည်းကျက်သားပါမှစားတယ်အဲ့လိုလို့ ပြက်သားမပါလို့ရှိရင်အဲ့ဒီဒီနေ့ဆုံးကိုမစားဘဲနဲ့နေတာပဲ။ဒါသူတကာကြီးကသိကြောင်ကြဆက်ရတာကျက်သားရအောင်။ခီးသွားတဲ့ခါကလည်းသာခဲ့တာပေါ့ကျက်သားမရရအောင်လျှောက်ပြီးတော့ဝယ်ရချမ်းရတော်တောင်လေးတယ်။အဲ့ဒီလိုပါရရှိတယ်။ဟိုမြဲတော့မြဲပါတော့ဒီသာကြောင်တဲ့ပုဂ္ဂိုလ်ကတော့နည်း။ဒါကရဟန်းတွေကပေါ့။အိမ်သူအိမ်သားအချင်းချင်းလည်းသူကရှင်းတော့ပါတော့ဒီလိုဟာမှစားနိုင်တယ်ဘယ်လိုမှမစားနိုင်ဘူးဆိုပြီးတော့အဲဒီမှာ ဒီစားကြောင်တဲ့ပုဂ္ဂိုလ်ရှိတယ်အဲဒီလိုဒီစားကြောင်နေလို့ရှိရင်အိမ်ကချက်ပြုတ်တဲ့ပုဂ္ဂိုလ်ကသူကမချက်တာမပြုတ်တာသူ့ကြိုက်မဖြစ်လို့ရှိရင်ဒါခဏခဏစကားများဘုံတော့ရန်လည်းဖြစ်တတ်တဲ့ဥစ္စာမျိုးပါအဲခုတရားထုတ်နေတဲ့ပုဂ္ဂိုလ်ကြတော့လာရေးကြည့်တာပေါ့လေအရသာ၌မမေမောရဘူးတဲ့ရတာနဲ့မမေမောဘယ်နဲ့လိုရမလို့ဆိုတော့တရားထုတ်နေတဲ့ယောဂီပုဂ္ဂိုလ်တွေတော့လွယ်သားပါပဲရှုမှတ်ရတယ်မမောတဲ့ကိလေသာကိုဖြစ်မလာအောင်လို့ရှုမှတ်ရတယ် အဲတော့စားရမှာမှတ်ရတာဘုရားအမင်းဘွယ်ဟင်းတို့ကတော့ကြည့်လို့ရှိရင်ကြည့်တယ်မြင်မြင်တယ်ဒါကအဲလက်တော်ကကြွရင်ကြွတယ်လှမ်းရင်လှမ်းတယ်ကိုင်းရင်ကိုင်းတယ်ယူရင်ယူတယ်ဘုံလုံးမှတ်အဲသမင်းလုံးတော်ကပြင်လို့ရှိရင်ပြင်တယ်အဲဒီတော့ကြွမလာလို့ရှိရင်မတယ်မတယ်အသာဖွင့်ရင်ဖွင့်တယ်အသာတဲခွန်းလိုက်ရင်လည်းခွန်းတယ်အဲဒါကပြန်ပြင်ပြင်ပြင်လက်ပြန်ချရင်လည်းချတယ်ချတယ်ဒီနေရာထိလို့ရှိရင်ထိတယ် ပြီးတော့ဝါလို့ရှိရင်ဝါတယ်ဝါတယ်အဲချွေတဲ့ချင်းနဲ့ရတာတွေပေါ်လာလို့ရှိရင်အဲ့ဒါသိရတော့မှားတော့ကြတော့ရင်ဒီလိုလုံးပြည့်ဘူးချွေတဲ့ချင်းနဲ့မှိုင်လည်းရပါသိတယ်သိတယ်ဒီတိုင်းကောင်းတယ်ထင်လည်းကောင်းတယ်မှားရသေးတာပဲဒါလည်းသိကနောက်ကလိုက်မလာအောင်အဲမမမိရင်တော့လိုက်လာပြီနောက်ကောင်းလိုက်တာဆိုပြီးตายရပြီ။ငါနုခိစီရတယ်မဖြစ်ဘူး။မမမောတဲ့ဣလိတာစေရောက်တော့အဲ့ဒီမရောက်အောင်လို့ပြမှတ်နေ အဲဒါဆုံးလို့တိုင်းဆုံးလို့တိုင်းသမင်းလို့တိုင်းသမင်းလို့တိုင်းမတရားရှိနေရတာယောဂီပုဂ္ဂိုလ်တွေကကိုယ့်အကိုတူးတဲ့စာရင်ကောင်းကောင်းကြည့်ပြီးဆိုတော့မှတ်နိုင်ပါလေအခုတော့ဒီမှာယောဂီတွေကအများဆိုတော့အဲဒီလိုတော့မတတ်နိုင်ဘူးယောဝိဇ္ဇလုပ်ပေးတဲ့ပုဂ္ဂိုလ်တွေကယောဂီယောဂီတူးကိုသမင်းတစ်ပွဲတင်ရမယ်ဆိုဒုက္ခဘောအခုอืมအများစုပြီးတော့သာသာဓမ္မယောဝိဇ္ဇလုပ်တဲ့လူတွေတောင်သိသေးတာနားလေးတယ် ဆွဲတာမဟုတ်ဘူးသူကနေ့စဉ်နေ့စဉ်ကတော့ချက်ပြုတ်တောင်းအနံအနံလေးတာဘူးဒါကြောင့်ဒီမှာတော့အဲ့ဒါဝင်လေးရတာတော့မညွန့်ကြပါဘူးဒါပေမဲ့လို့အဲ့ဒီမင်းကောတိုင်းဝင်တချို့နေရာတွေမှာတော့အဲ့ဒီလိုပဲလုပ်ပါတယ်ဟွန်းယောဂီတူထမင်းတပွဲရှေ့ရောက်ဟဲ့ ရင်ပြီးတော့ထားရတာဟိုမှာလူဆိုလို့ရှိရင်တော့ထားရကတ်ကြမလို့ရဟန်းဆိုရင်တော့ကဲအဲသူစားခြင်းနဲ့ရှိရင်စားသိနေကြတော့သွားပြီးတော့သိအဲဒီလိုလုပ်ရတယ်ဒါပေမဲ့သူတို့ကရုပ်ရည်သိမများဘူးတော့ပါပြည့်ဒီလိုများလို့ရှိရင်ဘယ်တန်းနိုင်လဲလို့ထက်ကြီးပဲတန်းနိုင်မှာမဟုတ်ဘူးအဲဒီတော့ရားတော့ပဲမှတ်ရတာပေါ့အခုတော့အများနဲ့သားတော့အဲဒါမှတ်ရမယ်မမှတ်ပဲနဲ့တော့မဖြစ်ဘူးမှတ်ရင်ကျေးဇူးများပါအမှတ်ကောက်နေတဲ့ခါကျတော့ အရသာကိုထူးထူးခြားခြားပေါ်လာတယ်တော့မရှိဘူး။ကောင်းလိုက်သားမိန်လိုက်သားစသည်ချင်းကိုမရှိဘူး။အဲရှုမှတ်ပြီးတော့စားနေလို့အရသာမပေါ်လာပဲမရှုမှတ်ပဲစားရရတဲ့ချင်းအရသာကောင်းမှာပဲလို့စိတ်ထဲမှာလည်းဖြစ်တတ်တယ်ဘုန်းကြီးတို့လည်းဖြစ်ဘူးပါရဲ့။ဟုတ်လဲဟုတ်တာပဲမှတ်သားနေမှဖြစ်တာ။မမပဲနဲ့စားတဲ့ခါကျတော့သူကအရသာရှိတာဟုတ်။အဲအရင်ကောင်းနေတဲ့ပုဂ္ဂိုလ်၊ကျမ်းမာနေတဲ့ပုဂ္ဂိုလ်တွေသူကရတာလေရှင်းတယ်။ အဲရှုမှတ်သားနေတော့ဘာမှရတာမပေါ်ဘူးမလွန်မကင်းတာလည်းစားနေရတာသစ္စာဝကနာဆိုတာရှိတယ်အဒီသင်္ခါယောနိတော်ဗိနာဗဒံတိသေးဝမိယောနိတော်သင်သောအကြောင်းဖြင့်တိသင်္ခါတိသင်္ခါယဆင်ရင်၍ဗိနာဗဒံဆွမ်းခဲဝဲဘောစဉ်ကိုတိသေးဝမိမိဝဲပါ၏ နေဝတဝါရပြောမှုရလည်းမိဝဲတာမဟုတ်ပါဘူးတဲ့လူတွေမှာတော့ပြောနေအောင်ပါနေအောင်ကစားနေအောင်အားကောင်းအောင်ဆိုပြီးတော့ဒီလိုစားရတာရှိတော့နာမရာယမန်ရေးဖူရလည်းစားတာမဟုတ်ပါဘူးငါယောက်ျားဟဲ့ငါမိန်းမဟဲ့ငါပဲရွယ်ပဲငါဘာဘာတတ်တယ်စားတယ်ညအဲကိုကိုခွန်အားနဲ့မတက်ဖူရလည်းစားတာမဟုတ်ဘူးတဲ့နာမန္နနာယရုပ်ကိုယ်တသဆင်းရလုံးဟာလည်းစားတာမဟုတ်ပါဘူးတဲ့ စားစားလို့ရှိရင်အသားရည်တွေပြည့်ပြူးပြည့်ပြူးပြီးတော့လာဘောတင်းနေတယ်ပြင်းမယ်ပေါ့လေပိန်းနေတဲ့ပုဂ္ဂိုလ်ကအဲအသားရည်ပြည့်ပြူးအောင်လို့ဆိုပြီးဘယ်စားစားရင်ပြည့်ပြူးတတ်တယ်ဆိုရင်စားကြတာပေါ့ပိန်းတဲ့ပုဂ္ဂိုလ်ကအစီစားရင်အဲအသားရည်ပြည့်ပြူးဝါရတယ်ဆိုပြီးတော့ဝက်သားတွေပါစားရင်အစီရုံးဒီလိုစားတာတော့ဆိုတော့ဒီလိုတွေရှိဟာကိုယ်သားရည်နဲ့ကိုယ့်ကိုယ်တစားဆင်းတဲ့နီးအဲလည်းမဟုတ်ပါဘူးတဲ့ဝိကုသနာယာ ရှင်းတယ်လှပါစေခြင်းတောက်ပါတောက်ပြောင်စေခြင်းကျုံးကလည်းမစားပါဘူးတဲ့အသားကြီးပြည့်ပြီးတော့နေတော့ပြောင်ချော့ပြီးတော့တင့်နေနေတာကိုအနေရွယ်ပုဂ္ဂိုလ်တွေပေါ့လေရွယ်ကြီးတဲ့ပုဂ္ဂိုလ်တွေကတော့ဘာသာသာမဖြစ်ပါဘူးပင်ချုံ6တွေ့ကြီးဖြစ်နေမှမရပါဘူးသူကငငယ်ရွယ်ပုဂ္ဂိုလ်တွေနဲ့အဲ့ဒါရှိတယ်อืมသားကြီးတွေကပြောင်းလို့သူကတခါလေကြီးနေနေတာအဲ့ဒီတွေ့လည်းစားတာမဟုတ်ပါဘူးတဲ့နော်ဘာတွေ့စားတော့ဆိုလို့ရှိရင် ယာဝရိဝအိမသာကာယတာတိရိယအိမသာကာယတာရုပ်ကိုကြည်ယာဝရိဝထိတိယကြည်မြဲတည်ယုံညှအလုံးဟာကလည်းစားပါတယ်အဲတက်တန်းတိုင်းဒီလိုပဲယာဝရိဝအိမသာကာယတာထိတိယယာသနာဝိန္ဒုပါတယ်တိယသွားမြဲတိုင်းသွားဖို့တဲ့ဝိဟိတာအာလမှုသိခြင်းဆင်းရဲကိုလည်းပယ်နိုင်ဖို့စားပါတယ် ကာလမိုးသိချင်းဆင်းရဲကင်းနေတော့ဘာလို့မလုပ်ဆိုသာသနာ့ဇမစီယမေကဇမစီယကိုကျင့်ဖို့မစီယလုပ်ပါရဲ့သာသနာ့ဇမစီယဆိုမြတ်စွာဘုရားဆုံးမထားဗိဒသမารီတွေအကုန်ပါပဲအဲဒီကျင့်တယ်ဗိဒသမารီပညာကျင့်တယ်မေကဇမစီယဆိုတာအရိယာမေထံပါဝင်တဲ့ဗိဒသမารီပညာလောကုတ္တရာပေါ့လေလောကုတ္တရာညာတော့အကျင့်ဟောရလောကီလောကုတ္တရာအကုန်လုံးအဲဒီကျင့်တယ်ဖြူရပဲတဲ့ စားရမယ်တဲ့ဒါကိုဒီလိုပဲနာဆင်ញင်မို့ရရှိတုန်းကတော့ပါဠိတွေကျဲလူရင်းကတော့ဗမာလိုအိပဲပြီးပြီးတာပါပဲမဟုတ်တာမှဆရာတော်ကြီးကရေးထားတာသာဝေမဲမဲဝမီးရမှာကြွာလာပါရဲ့ရှင်ဒီပြုခြင်းကမဆုံးပါဘူးလေးကြတာကဒီလိုပါပဲဒီအောင်ဒီလေအသက်မြာရမမောပန်းကဘုရားသာသနာကျင့်တဲ့ပြောင်းကျင့်မှနိုင်စေအဲအဲဒီတော့အဲဒီကျင့်နိုင်အောင်လို့စားရဲဆိုပြီးဆင်ញင်စားတယ်ဒီလိုဆိုရင်နာနုပိစီယ တတ်မဲ့မဝင်လာဘူးနောက်တနည်းကတော့ဟာရီတိကုလပညာနဲ့ဆင်ခြင်ရမယ်ဟာရီတိကုလပညာဆင်ခြင်နည်းရတာအများကြီးပါဘူးသူဒီမြန်မာသူဒီမြန်မာပြန်ကြည့်ကြပြီးတော့ပါဠိမတတ်တဲ့ပုဂ္ဂိုလ်တွေအဲဒီမှာအကုန်လုံးဆုံးမပြည့်စုံမှာအဲတော့ညာတော်များဆိုရင်ဆုံးမသွားတာအကြောင်းကစပြီးတော့ပဲအဲဒီကဆင်ခြင်မုံနေဆုံးမသွားရတယ်ဆိုတာ မှန်စင်စစ်တော့ဘူးအကြောင်းရန်သွားတာပဲလောကသာမန်ပုဂ္ဂိုလ်အနေနဲ့ကြည့်ရင် သာသနာမကြည်ညိုတဲ့ပုဂ္ဂိုလ်အနေနဲ့ကြည့်ရင်အာအကြောင်းစားတာပဲလူတော်စားနဲ့အတူတူပါအထူးပါဘူးလားသာသနာကြည်ညိုတဲ့ပုဂ္ဂိုလ်တွေနေရာချင်းတော့ယဟန်တော်ဆုံးခံကြွရဲဆိုပြီးအလေးမြတ်ပြုပြီးတော့ဒီလိုလူကြလောင်းညံ့သာသနာမကြည်ညိုတဲ့ရက်တွေသွားပြီးတော့သုံးကံလို့ရှိရင်ဒါပြီးတောင်းစားတယ်သူတော်စားတယ်ဆိုတဲ့အနေနဲ့ဒီလိုပဲအပြီးမှပြီးမှာပဲ ဒါတော့အောက်တန်းကျတဲ့ဥစ္စာပါပဲဒီကတောင်းစားတဲ့ဥစ္စာဒီဟိုမှာချမ်းပိုင်ခြင်းမြေပိုင်ခြင်းဘုန်းကြီးဆိုတာရှိတယ်ဟိုမှာရှိတုန်းကတော့အဲ့ဒါတွေကချမ်းနေမြေတွေကသာသနာမြေတွေပါပဲသာသနာတော်ထူထားတဲ့မြေတွေတို့တဖြည်းဖြည်းအမူရတာပေါ့လေအခုကလာဗမာပြည်မှာ ဆရာပြန်လာမူလာတဲ့တတိတွေမူရတယ်လို့သူတို့မူရတာအခုတော့သူတို့ကမူရချာမိုင်ရှင်မြေရရှင်ကြီးတွေဖြစ်သူတို့ကတော့ပစ္စည်းပေါ်တာကိုတထေးတွေသူတို့သူတို့ကပဲဆုံးခံနေမှာလို့ဆုံးခံတဲ့ကိုယ်တော်တွေကိုသူတို့ကကဲ့ရဲ့တယ်ပြောတာကြရတယ်လူတွေလိုက်ပြီးဒုက္ခပေးနေတာပဲကိုကကိုစားရတော့เสียပြည့်စုံအောင်မလုပ်ကြဘူးဘယ်နဲ့သွားပြီးဆုံးခံမှုမှမရှိဘဲနဲ့လူရဒုက္ခရောက်တာပဲ လူတွေလိုက်ပြီးနှောက်ယှက်ပေးနေတယ်လို့သူကကဲရတယ်လေလူဟုတ်ပါပဲသာသာမညိုတဲ့ပုဂ္ဂိုလ်မြင်နေတော့လူတွေလိုက်ဒုက္ခပေးနေတယ်လူမျိုးမြင်ပါပဲသူကသာသနာကြီးညိုတဲ့အနေနဲ့ဆိုလို့ရှိရင်တော့သုံးခါလာကတရားဓမ္မတွေလိုက်ပြီးတော့ကုသိုလ်ပေးနေတာကုသိုလ်ပေးနေတာသူကသာသနာကြီးညိုတဲ့ဘက်ကနေကြည့်လို့ချင်းကုသိုလ်ပေးနေရှင်မာကသဘာကြီးဆုံးမကြွတော့ ဒီမှာကသဘာဝကြီးကနိရောဓသမဘာဝင်ခုနှစ်ရလုံးနိရောဓသမဘာရောက်ယုံနာသင်္ခါရအချုပ်ကြီးစိတ်စေတစာယုတ်ကာမစာယုတ်ဥဒ္ဒါယုတ်ပဲကြံနေရတယ်အကုန်လုံးချုပ်ကြီးခုနှစ်ရသမဘာကထားတဲ့အခါကျတော့ဆုံးခါဆုံးခါကြွားလို့ရှိရင်ဒီမှာတရားတရားနဲ့ထရက်တန်တာဆွန်းလောင်းလို့လို့ရှိရင်နေချင်းညာရင်သူကကြီးပွားတယ် တထေးဖြစ်တယ်မင်းဖြစ်တယ်ယာရုဌာဏတရားတွေအပြီးကျယ်တွေရတယ်ဆင်းရဲတဲ့လူကတော့ချက်ချင်းနေညာချင်းတွေကကြီးပွားချမ်းသာနေတယ်ဒါကြောင့်မာရလဝကြီးကဒီနေ့ဆင်းရဲသားတယောက်ချင်းမြောက်ရမှာပဲဆင်းရဲဆုံးပုဂ္ဂိုလ်ကချင်းမြောက်မယ်ဆိုပြီးတော့ဆုံးမထွက်ဆုံးမထွက်လာတော့အကြမ်းမင်းရဲ့အလုပ်ကျွေးနာသမီးတွေကအင်းဒီမှာရှင်မာကတော့ကြီးထုံလောက်လိုက်ရင်တို့ယာရုဌာဏတွေတက်မယ်အင်းတို့ တရားမင်းရဲ့လူကျွေးဆိုမှလို့အစွန်ဖျားကနဲ့တူပါရဲ့သူတို့အထက်ကသူတို့အထက်ကနာသမီးကြီးတွေကနာမည်ပြားကြီးတွေအများကြီးရှိနေဦးမှာပါအဲဒီမှာသူကယာတိတက်ချင်တယ်အဲဆွမ်းလုံးမလို့သွားကြတယ်သွားတော့ရှင်မာကတော်ကြီးကမေးတယ်နင်တို့ဘယ်ကတော့တတိတော်မှာလို့ဗျာတာဝင်လာတရားမင်းရဲ့အလုပ်ကျွေးတွေပါပဲဟာငါကနေ့ဆင်းရဲတဲ့လူတွေချင်းမြမလာတာ နင်တို့လိုပုံကိုယ်တွေချင်းရောက်မှာမဟုတ်ဘူးဗျာတဲ့တတိတော်တို့လည်းဆင်းရဲတယ်ကြာတာနောက်ပြီးပြည့်စုံတယ်နာသမီးဆိုရင်လည်းသူများနဲ့မတူဘူးတဲ့ဆင်းရဲနေတာပဲဟုတ်ပါဘူးကိုယ်လိုတိုင်းမျိုးဆင်းရဲတာပေါ့သူစားရမင်းမှာအဲဒီလိုလိုကျွေးနာသမီးတွေကသူကကြင်နဲ့ချီပြီးရှိနေတယ်ဆိုတော့ရမင်းနဲ့ဒီနာသမီးတွေအကုန်လုံးမှတ်မိမှလည်းမဟုတ်ပါဘူးအဲတချို့ကလည်းအဝေးကနေပြောကြည့်ရမှလည်းတူပါရဲ့သူစား အဲဒီတော့အသိနာသမီးတွေဘယ်လိုပြည့်မလို့ဒုက္ခရောက်နေမှာပေါ့သူကလူပြင်းမှလည်းရှိတော့မင်းတွေဆိုတာဒီလိုပဲမိဖုရားတွေအများကြီးထားအဲဒီမိဖုရားတွေအချို့ကမင်းနဲ့တွေ့ရတဲ့အခါအနန္တနေပါလိမ့်မယ်ဒုက္ခရောက်တာပါအဲဆင်းရဲပါလေဗျာတတိယရှင်းတော့ပါလားဟာနင်တို့နတ်ပြည်ရောက်နတ်သမီးတော်ဖြစ်နေမယ်ဘယ်ဆင်းရဲရမလဲနင်တို့သွားရဆိုပြီးတော့မောင်းနေတော့လို့ပြန်သွားရ อืมတရားမင်းကြီးရောက်တော့တရားမင်းကမေးတယ်ဟဲ့နင်တို့ဘယ်ကတရားလဲဒီတော့ကျွန်တော်ကျွန်တော်မတို့လူတရားတရားဘာသွားတော့ကြရှင်မကတော့အကြီးသွားပြီးဆွန့်လူတာတဲ့လူခဲ့ရရလားလူခဲ့ရဘာကြောင့်လဲဒီလိုဒီလိုကြောင့်ဆိုတော့တရားမင်းကအထိပ္ပယ်ပေါက်အထိပ္ပယ်ပေါက်တာတော့သူချင်းလာတဲ့သူသာဆိုတဲ့နမိဗျာကြီးနဲ့သူတိုင်ပင်ပြီးတော့လူကြီးလောကလာပြီးတော့ဆင်းရဲ ဆင်းရဲတာဆင်းရဲသူရောဆောင်ကြတာကိုအဲဆင်းရဲရက်ွက်မှာဆင်းရဲတာရက်ွက်မှာဆင်းရဲတာရက်ွက်သူကဖန်ဆင်းလာနေလည်းမကောင်းအိနေလည်းမကောင်းအရန်တာတွေလည်းမကောင်းလူတွေလည်းပဲဆင်းရဲရဲကလေးတွေလည်းဆင်းရဲရဲဝုံမရှိပါဘူးပေါ့လေအဲ့ဒါဒီမှာကတော့ကြီးရတော့ရိုးရိုးပဲသူကပင်ရင်နဲ့မကြည့်ပဲဟာကိုပင်ရင်နဲ့မကြည့်တော့လူရိုးရိုးဆင်းရဲတာရက်ွက်အောင်မဒီတိုင်းလားအဲ့ဒီမှာအစင်းရဲဆုံးအိမ်လိုက်ရှာတော့ရမင်းအိမ်ကအစင်းရဲဆုံးဖြစ်တယ် ။ညာမင်းကလည်းပြင်မဲ့ထွက်ပြီးတော့ရကားနေရကွယ်ဆိုတော့ချီငင်းအဖိုးကြီးမျက်စိမှုန်တဲ့အနေနဲ့အဖိုးကြီးတုံတုံခိုက်ခိုက်နဲ့ချီငင်းနေတယ်အလုပ်လုပ်ရမကားတော့ပြန်ကြည့်တယ်။အော်ဒီတော့သိစင်ရတာ။ဒီရွယ်ကြီးတောင်မှလုပ်လို့မရတာ။ဒါတော့သမီးကမရှိလို့သိစင်ရတာ။အင်းဘုရားသူကဘာလူလူလေးဒီစင်ရတဲ့ဒါကြီးတော်မကြီးရဲ့သူပြောစား ငါသုံးဆောင်မှပဲဆိုပြီးအဲ့ဒီအိမ်ထဲဝင်သွားဒါတော့ကြာမင်းကဟဲ့ရှင်မဟိုပြင်းကကိုတော်တစ်ပါးဝင်လာတယ်ထင်တယ်ကြည့်ပါဦးအဲလူသားကလည်းပဲအဖွားကြီးအောင်သူကဆောင်းထားတော့ရကန်းရဲ့တပုံနဲ့ရှင်တို့ယောက်ျားပဲထကြည့်ပါမှပေါ့ပြောတော့သူကလည်းထပြီးတော့ဒီအနန္တသွားပြီးတော့မျက်စိ မှုန်တဲ့အကြောင်းပေါ့လေလက်များပါများနဲ့ကာပြီးတရားကြည့်ပြီးတော့အာရှင်မကတော့အကြီးပဲကြွပါဗျာကြွပါဗျာဆိုပြီးတော့သူကသပိတ်ယူပြီးတော့ခါတယ်အဲသူသူတွေကမှသူစားတွေကိုသွားပြီးတော့ပြောတယ်ဟေ့ရှင်မကတော့အကြီးကြွလာတယ်ဆုံးနေပါလိမ့်မယ်ရှိရလားထဲပြန်ရှိကောင်းပါရဲ့ဆိုပြီးခန်းကြီးယူနေပေါ်တယ်သူကသူကသရဏလုံးတယုံနဲ့တူပဲပွဲတဲ့ကလည်းတူတော်တူပါတယ်သူကပွဲပြတယ်နဲ့တူရဲ့ အဲဒီမှာနာသွန်းတွေထည့်ပြီးတော့ကလိုက်တာကိုကလိုက်တော့မှစောစောကတော့မသိဘူးနာသွန်းတွေထည့်လက်ထဲရောက်တော့မှနာသွန်းတွေသိမွေးဆိုတာပေါ့ဟုတ်မှာပေါ့သူကလူသွန်းတောင်မှဒီမှာကောင်းကောင်းချက်ထားတဲ့သွန်းတွေဆိုတော့နာမွေးတာပဲအဲဒီတော့မှရှင်မကားသွားရစဉ်းစားအိမ်ကလည်းစုစုံလုံးလုံးလူတွေကလည်းစဉ်းရဲရဲဘယ်နည်းအောင်ဒီလောက်ဖူတန်နေသွန်းတွေတူပါလိမ့်မလို့ဘာပါလိမ့်မလို့ဟုတ်မှာဟုတ်ရဲ့လားလို့စဉ်းစားလိုက်တော့ကြာမင်း အမိခင်မောဖြစ်နေတာကိုဖြစ်နေတာပြီးတော့မှအာတရားမင်းတဲ့ပြီးဘာလို့လဲဒီလိုလုပ်တာတော့နဲ့ဒီကနေ့ဆင်းရဲတဲ့ပုဂ္ဂိုလ်ငါကြီးတော့မလို့တဲ့အဲဒီဆင်းရဲတဲ့ပုဂ္ဂိုလ်ရမယ်ကုသိုလ်ကုသိုလ်အကျိုးတွေကိုတရားမင်းကလူယူပါရောက်တယ်ဟုတ်တာပဲဟိုပုဂ္ဂိုလ်တယောက်ရမယ်ဆိုတာကသူကကုသိုလ်ပြုလိုက်တာကိုကြားရထိုးပြီးတော့ဟိုလူမရဘူး ရှင်ဗျာတဲ့ဒီတော့လည်းဆင်းရဲပါဗျာတဲ့ကြားမင်းဆိုမယ်နတ်ပြည်မှာသာသနာတွင်ကကုသိုလ်ပြုပြီးရောက်လာတဲ့နတ်သားတွေကဘုန်းကြီးတာရှိတယ်ဗျာတဲ့သူကဗလာဘုန်းကြီးတို့ဆိုလို့ရှိရင်တခါတည်းကဥယျာဉ်တော်ထွက်သွားတဲ့အခါလမ်းမှာတွေ့ကြတော့ဆုံပြီးတော့သူတို့နဲ့မရှင်းနိုင်ဘူးဗျာတဲ့သူတို့ကအယောင်လင်းနေတခါတည်းသွားမို့ပြီးတော့ဒါဒီတော်တို့ကအညံ့ဖြစ်နေတာဒါနဲ့သူတို့နဲ့မဆုံမိအောင်ခဝေးကနေပြီးတော့တနည်းရရမှာစောင့်နားနေရသေးတယ်တဲ့ဒီထောင်ကို ဆင်းရဲတာအာတရားမင်းဒါဆင်းရဲတယ်လို့ပဲဆိုလို့ဖြစ်မလို့ကြားတော်ဖြစ်နေမယ်မဆင်းရဲပါဘူးနောက်ဒီလိုမလုပ်ပါနဲ့ပြောတော့ရှင်မအားဒီလိုမလေးတပါနဲ့သူတော့ကုသိုလ်မရဘူးလားဗျာကုသိုလ်တော့ရတာပေါ့တဲ့အဲရလို့ချင်းတော်ပါရဲ့တတိတော်ကုသိုလ်ပြုပါသူရင်းပါပဲဆိုပြီးဝမ်းမြောက်ဝမ်းသာနဲ့ဒါဝိရဏနာကြီးပြန်သွားတယ်ဥဒ္ဒံတော်ကျူးသွားသေးတယ် ဟောဒါနံပရမာဒါနံကာသဘေသူပရိတိတံကာသဘေကာသဘရှင်မြတ်၌သူပရိတိတံကောင်းစွာတည်စရာသောဒါနလူဒါနသည်ဟောဒါနဩလွန်မြတ်တဲ့လူဒါနပါပဲတကားလွန်မြတ်တဲ့လူဒါနကိုပြုရပါပြီတကားဥဒန်းကျူတယ်ချင်းဆိုသွားတာပါပဲကွာချင်းဆိုပြီးကြံတော့အဲဒီတော့သရာတရားရှိတဲ့လူတွေဖို့ကတော့သုံးခံတာကတူတာ လူတွေကုသိုလ်လိုက်ပေးတာသရာတရားမရှိတဲ့ပုဂ္ဂိုလ်တွေတွေကတောင်းစားအနေနဲ့မြင်လာပါပဲဒါကြောင့်သုံးခါသွားရတာလည်းပဲဒုက္ခရောက်တယ်မကြည်ညိုတဲ့ပုဂ္ဂိုလ်တွေကမယုံမသေးလည်းပြောပြီးတော့လွတ်တာပါပဲချိုလည်းကြော်စွန်းလို့ပြောပြီးတော့ချိုလည်းပဲမယုံမသေးလည်းပြောလွတ်အဲဒီဗမာပြည်မှာတော့ဘုရားဘာသာတွေမို့သုံးခါသွားဒီလိုဟာတွေတွေ့ခဲ့ပါလိမ့်မယ်ဒါပေမဲ့လို့ဘုရားဘာသာမဟုတ်တဲ့အိမ်သွားပြီးတော့ရှိရင်ဒီလိုဟာမတွေ့ဘူးမပြောနိုင်ဘူးသူက ဘုရားဘာသာနည်းတဲ့ကြတိမှာဆိုရင်အဲဒီလိုတွေးနိုင်တယ်ဒါကြောင့်ဆုံးမသွားရတာဆင်းရဲတယ်စားကြတော့လည်းအဲ့ဒါစားလိုက်တဲ့ကစားတော့ကတော့ဒီမင်းရှက်ရှက်နဲ့စားတာနောက်ဝန်းတဲ့အစာထဲရောက်ကြတဲ့ကထွေးမကြည့်တော့ယွန်ကြပဲအဲယွန်ကြပဲအဲ့ဒီမျိုးချက်မျိုးချပြီးတော့ဒီနေ့ဒီညလောက်နေတဲ့ခါကျတော့အစာရည်ကြည်ပြီးတော့ အစာစစ်အစာဟောင်းအစာစစ်ကအစာဟောင်းဖြစ်တော့ရှင်အစာဟောင်းဆိုကျင်ကြီးပဲကိုယ်ရနေတော့ကိစ္စမရှိဘူးပြင်မဲ့ထွက်လာလို့ရှင်သိယုံကြကောင်းတာဒုစရอืมသိယုံကြကောင်းတာမျိုးစားအဲဒါတွေစွန့်တဲ့ခါကာလကြတော့ကိုယ်တယောက်တည်းသူများမမြင်ရဘူးလုံလုံချုံချုံနေရာမှာသွားပြီးတော့စွန့်ရတယ်တော့အဲမျက်နှာရှုံမဲ့ပြီးတော့နှာခေါင်းတွေပါလေတဲ့နာလို့ရှိရင်ဖြင့်ရှုံပိတ်ပြီးတော့ခဏလုံးစွန့်ရတယ်ဒါတော့ဇာနဲ့ဆက်ပြီးတော့ သက်ဆုပ်เสียရပဲတဲ့ညွန်เสียမုန်းเสียပဲတဲ့ဒီလိုမြင်ရမယ်ဒီလိုမြင်တော့စာကောင်းဝင်မယ်တော့ဘာမှမမဲ့မဟုတ်ဘူးဒါကပฏิကူလမနတိကာရနဲ့သုတ္တန်ဒေသနာမှာဟောတာတဲ့သာယတာစားတာနဲ့တူစီရမယ်တဲ့ဒါကတော့တဏှာကင်းပုံကိုပြောတာပါပဲသာယတာတွေကိုဆင်းရဲနေဖို့တော့မဟုတ်ပါဘူးတမိခင်မောနှစ်ယောက် ဘေးရန်တည်းရှိလို့ယောဂဝေဒနာကြောင့်ဖြစ်စေတခြားကြောင့်ကြောင့်ဖြစ်စေတခြားတရွာတနိုင်ငံကိုရွှေ့ပြီးတော့ထွက်ပြေးကြဒေါ်လန်ခီးမှာရိတ်ခါကုန်းစားကြမရှိစားကြမရှိတော့သားတွေကပါလာတော့တို့ဒီတိုင်းဆိုလို့ရှိရင်၃ရောက်လုံးပြေးတော့မှာပဲဘာမှမစားရဘူး၃ရောက်လုံးပြေးတော့မယ်အင်းဒါတော့ ယောက်ျားဖြစ်တဲ့ပုဂ္ဂိုလ်ကငါလဲအိမ်တွင်ငါလည်းပဲအိမ်တော်မူကိစ္စအတွက်ပြည့်စုံအောင်ဆောင်ရွက်ပြီးတော့ပြရမယ်တောင်းရှိတာတဲ့ယောက်ျားဆိုတာလူအိမ်သားတွေချမ်းသာအောင်ဆောင်ရွက်ပြရမယ်ဒီကငါမဆောင်ရွက်နိုင်ဘူးပြီးတော့ငါတာပြီးတော့နင်တို့သားမိမြောက်စပြီးတော့ချမ်းသာနေရသွားတော့ယောက်ျားကခွင့်ပြုနေတော့ မိန်းမကလည်းပဲသူလည်းပဲမဆောင်ရနိုင်ပါဘူးတဲ့သူ့ပဲသတ်ပြီးတော့စားပါတော့ညောနေတယ်နှစ်ယောက်လုံးကဒါဖြင့်သားလေးကတော့ဘာမှမသိသေးဘူးတဲ့သူကတော့နောက်လည်းပဲဒီလိုသားတယောက်ရမယ်ဆိုရနိုင်တာပဲသုံးယောက်တင်မဲ့တူတူတော့သားလေးသတ်စားမှာပဲသဘောတူကြတာอืมသတ်စားမှာဆိုတော့အမေကအဖေကိုတတ်ရအောင် အဲငါသားအဖေးကြီးသွားအဖေးကြီးသွားဆိုကလေးကအဖေးကြီးသွားဒီကလည်းသူ့အမေသားရအောင်ဟန်နေမေကြီးသွားနေမေကြီးသွားဆိုပြီးကလေးကဘာမှမသိသေးဟုတ်အမေကြီးကြီးသွားလိုက်အဖေးကြီးကြီးသွားလိုက်ကြီးပါများတော့ကြတော့မောပါပြီးတော့ဒုက္ခမြန်သိကြတယ်တဲ့ကလေးလေးဒီတဲ့ခါကလာကြတော့မိဘနှစ်ဦးလုံးမြေစဲလဲနဲ့ငိုကြွေးပြီးတော့မလွဲမသွင်းကျင်လာတော့ဒီလိုလောကတကယ်သူတွေတော့ဒါလေးပြီးတော့အလုံးကြည့်ကြအောင် ညိတ်သေးလည်းနဲ့ငွေကျွေးပြီးတော့သားလေးရဲ့အသားတွေဘာတွေကိုဖြည့်ပြုအဲဒီတော့သားတွေဘာတွေဖြည့်ပြုတဲ့အခါမှာလည်းဘုကလာဟင်းချက်ပြကျက်သားတို့ဝက်သားတို့ဒါနဲ့ပြီးရတာမင်းမင်းချက်ချက်မျိုးမဟုတ်ဘူးပေါ့လေသူကဟိုသားလေးဆိုတော့မလီရဲ့ဖြည့်ရနဲ့ပြီးရမှာပေါ့သူကอืมအဲဒါဟင်းအိုးတို့ဘာလို့လဲရှိမယ်မဟုတ်ပါဘူးတင်းစားမှလည်းဒီပါဟင်းအိုးတို့ဘာလို့ဘာလဲချက်စားမှမဟုတ်အဲစားတဲ့ခါကာလကြတော့လေ ကိုသားလေးအသားဆိုတော့မစားခြင်းမမယ်လို့မရှိတော့တာစားရတာကိုကိုသားသားဆိုတော့မင်းမင်းရှက်ရှက်မရှိဘူးတဲ့ဒီသားစားရတာတို့မစားနိုင်တယ်လို့ဒီလိုလဲမာမနာလည်းပြုတယ်မရှိဘူးတဲ့ကောင်းလိုက်တာကောင်းလိုက်တာနောက်လည်းဒီလိုသားသားတွေကိုတတ်တာစားအောင်မှာပဲလို့ဒီလိုစိတ်လည်းမဖြစ်ဘူးတဲ့ဘာမှမမတော်တာလည်းစိတ်လည်းမရှိဘူးတဲ့အဲ့ဒီစိတ်မျိုးလို့ရှိရမယ်တဲ့ဘာသာဘာသာစားဖို့ဆိုရင်တော့အဲ့ဒီသားရည်သားကိုစားနေတဲ့ပုံတွေးပြီးတော့ဆင်ញရမှာမဟုတ်ပါဘူး အဲသားရည်သားကိုစားနေတဲ့မိဘများမှာပါရမှုမမောမှုမရှိသလိုပဲခုနပြောတဲ့ပฏิကူလမတိကာရနဲ့ဆက်စုပ်ွယ်ရကြွယ်စဉ်းစားပြီးဆက်စုပ်ရင်ရှားတဲ့စိတ်မလွဲတာလို့စားရတာပဲဆိုတဲ့ယူပါကြီးဒီနေ့ဒီရောက်ဘာလာမှုသိညင်းအောင်ညင်းတဲ့ခါကာလကြတဲ့ဆောပြာကြီးတရားကျင့်ကိုကျင့်နိုင်အောင်အဲဒီလိုလုပ်လို့ဒါရတယ်။နောက်ပြီးတော့ဝိပဿနာရှုမှတ်တာနဲ့ဆိုရင် မြင်တာမှ၊ကြင်တာမှ၊ယူတာမှ၊ဝါတာမှ၊ရတာပေါ်တာမှစသဖြင့်ဒီလိုမှတ်နေတော့လေခုနသားရည်သားစားတော့တာယာမှုရှိတယ်လို့ပဲသူလည်းတာယာမှုရှိပါဘူးသူကလုံးလုံးကိုတာယာမှုရှိဘူးသူကတော့အဲဒီလိုစားရရတာနဲ့စပ်ပြီးတကလားမမောမှုကင်းအောင်ကျင့်ရမယ်ဒါတော့လူတွေအနေနဲ့တောင်ဒါတော့ကျင့်နေတဲ့ပုဂ္ဂိုလ်တွေဆိုရင်ညှို့စရာကောင်းတာပေါ့ညှို့စရာသိကောင်းတယ် အဲမျက်စိအမြင်နဲ့စားပြီးတော့ဟိုမှာဒီဘက်မထေကြီးတွေပါကများသူကုရဏကလိုင်းစားနေတာသူ့လိုင်းမှာမော့တော်မကြည့်ဘူးတဲ့သူကဟိုကြည့်သေးတယ်ရိတ်ဇာဝတ္ထုတွေရှင်းတာအဲဒါတွေမမြင်ဘူးတဲ့ခံတော်ဝင်ကြီးကပွင့်လို့ဝိသန်နေကြလာမှပွင့်မှန်းသိတာလည်းမော့တယ်မကြည့်ဘူးတဲ့အဲဒါတော့သူကစောင့်ကြည့်တာပါဒီနေ့တော့ ကျောင်းနေလျှောက်ကြည့်တဲ့ပုဂ္ဂိုလ်ကဘုရားလာဘုရားမှုလို့ပြောလေကိုတော်လေးတွေရောက်လာတော့အဲသူလျှောက်တယ်တဲ့အရှင်ဘုရားအရှင်ဘုရားဂူတိုင်းကြီးကသိကောင်းတာဟိုမှာဇာဝတ္ထုတွေရုပ်တွေသိကောင်းတယ်ဒီသေးတွေပြောဒီငါတော့ဒီမှနေတာအနည်း60ရှိပြီဒီသေးရှိမှမသိဘူးဥစဉ်တော့မျက်စိကောင်းတဲ့ပုဂ္ဂိုလ်တွေလာတော့ငါသိရတာပဲလို့ပြောတယ်အဲဒီဒါမင်းကပင်တော့လေသူမသွားနောက်ဆုံးကြတော့ တွေ့ရမှငါသာတော့မပင်လို့မရတော့မင်းကအဲဒီရထဲကအဲဒီကုရကလိုင်းနဲ့နေတဲ့သူဆုံးမရောကပေါ့ဆုံးမရောကအမျိုးသမီးမျိုးစုသူငယ်ရှိတဲ့အမျိုးသမီးတွေပေါ့နိုးမတရားအောင်လို့အခုကလာတော့ချိတ်ပိတ်တယ်လို့ခေါ်တာပေါ့လေမလား အဲခြေစိတ်ပိတ်ခိုင်းတာကိုသူကဘယ်တော့ကလေးတွေနှုံးမဆိုရဘူးအဲဒီအကြောင်းကြားတော့ထေကြီးကငါအကြောင်းပြုပြီးတော့ကလေးတွေနှုံးမဆိုရဘူးသနာပါတယ်ဆိုပြီးတော့မဟာဓမ္မပါပဲဟိုဒီဟိုတောင်တောင်ပိုင်းကတော့သူသွားတာသွားတဲ့ခါကျတော့ပထမတနေ့ဆောင်းနေပါလေကျွေးကြော့ပြီးတော့ဒီကနေ့တော့ချိန်ကုန်သွားပါပြီဒီလားမြူသေးပါဘူးဆိုပြီးတော့အဲအကြောင်းပြန်လို့ကြာကြာဖူးရအောင်လို့တော့မင်းကတော့တော်တော်ကြီးညိုတာပါ အဲ့ဒါမင်းကတော့တဲ့ခါလည်းပဲရှင်မင်းကြီးချမ်းသာပါစေဆိုပြီးတော့ဆုပေးတာမိဖုရားကတော့တဲ့ခါလည်းရှင်မင်းကြီးချမ်းသာပါစေဆိုတော့ဆုပေးတာဒါပေမဲ့ယဟန်ကပြောရှင်ဘုရားမိဖုရားကရှိခိုးတဲ့ခါကလည်းရှင်မင်းကြီးချမ်းသာပါစေဆုပေးတာတော့မတော်ဘူးထင်တယ်ဟာငါရမင်းရဲ့မိဖုရားရဲ့တော့ဒါမသိဘူးခွဲလည်းမကြည့်ဘူးငါ အဲဒီမင်းရဲ့မိဖုရားကြီးလည်းမခွဲဘူးတမျိုးတည်းပဲငါသူ့ပေးတာပဲလို့ပြောတယ်လေပြီးတော့သူကမကြည့်ဘူးကွာမင်းနေမိဖုရားကြီးမျက်နှာကြီးကိုယ်ကြီးဘာမှမကြည့်ဘူးအဲမျက်စိစောင့်ရှောက်ဖို့အဲဒီမျက်စိစောင့်ရှောက်ဖို့နဲ့ရရစကားတွေအဲလောကအများကြိုက်ရင်သားတွေကိုရှောင်ကျင်ဖို့အရသာဆိုတာအမေမောဆုံးပဲရတာစားတော့အမေမောဆုံးအဲ့ဒါတွေလည်းပဲမမေမောပဲနဲ့ကျင့်တယ်ဆိုတော့အဲဒီတော့ နတ်တွေကအများကြီးကြီးညိုကြမှာပေါ့တရားတရားတွေဖြစ်တာပေါ့ကြီးညိုကြတယ်အခုကိုမကျင့်နိုင်တဲ့အကျင့်တွေသူများကျင့်ရင်ကြီးညိုရတယ်သူများတွေကဒီလိုကျင့်နေတယ်သူကမကျင့်နိုင်တာကြီးညိုရတာပေါ့ဟောဒီခုယောဂီတွေဒီမှာတရားထုတ်နေတယ်တရားတရားရှိတဲ့ပုဂ္ဂိုလ်တွေကလာပြီးတော့ကြည့်ကြီးညိုရတယ်တရားတရားဖြစ်ကြတယ်သူတို့မကျင့်နိုင်လို့သူတို့မကျင့်နိုင်ဘူးသူတို့ကျင့်နိုင်တယ်ဆိုပြီးကြီးညိုကြတယ်တရားတရားရှိတဲ့ပုဂ္ဂိုလ်တရားတရားမရှိတဲ့ပုဂ္ဂိုလ်တွေကတော့ဒီလိုလဲကုသိုလ်တရားပွားခြင်းမှာပွားမှာပေါ့လေအဲနတ်တရား သူတို့မှာမျက်စိဆိုလို့ရှိရင်လည်းကြည့်ရင်လည်းကြည့်အထူးစားနေကြည့်ကြရတယ်အကုန်လုံးကြည့်ကြတာပဲငါသားတွေငါသမီးတွေကြည့်နေတာတခြားဘူးတော့ကြည့်ကြတာအားမရနိုင်ပွဲတွေပါလေကြည့်လို့ကိုအားမရနိုင်အဲလိုဖြစ်နားထောင်တာတွေကလည်းတွေ့ကြရတယ်အကုန်လုံးနားထောင်တာပဲနိစ္စကိတာတရားရဲတဲ့စကားတွေအကုန်လုံးနားထောင်အားမရနိုင်ဘူးကောင်းနေအစားတော့တွေလည်းပဲနာဝဇ္ဇာတွေအကောင်းတွေကိုရှာပြီးတော့စားနေအဲဒါတွေကိုရဟန်းဖြစ်တဲ့ပုဂ္ဂိုလ်မြတ်စွာဘုရားရဲ့အဆုံးအမတိုင်း ဒါတွေကိုမသားရဘူးမသားရအောင်လို့ကျင့်နေတယ်ဆိုတော့ကြီးညိုစရာသရာတရားပွားတာပေါ့အဲသရာတရားပွားတဲ့ပုဂ္ဂိုလ်တွေကြီးညိုပြီးတော့ခေါင်းမြဝါနာနဲ့ပီတိတွေဖြစ်တယ်။တန်ဃာတွေရဟန်းတွေခုံအောင်ပြုပီတိဖြစ်အဲဒီပီတိရှုပြီးတော့ဝမ်းမြောက်တယ်ဝမ်းမြောက်တယ်ရှင်နဲ့ဝိပဿနာညာသင်တိုင်းတဲ့ပြီးတော့အရိယာမေဖို့ကြီးရောက်တာအဲဒီလိုရောက်အောင်လည်းမြတ်စွာဘုရားကြီးကညာရဲ့မိလာကျင့်တွေကိုဟောတယ် နောက်တစ်ခုကနာသမမယေထာဂိဉ္စီလောကသမိန်လောကသမိန်လောက၌ဂိဉ္စီအစုံတစ်ခုကိုမြအနာသမမယေထာမမြတ်လို့ရလောကနဲ့အားတော့အကုန်လုံးသိမ့်သွားပြီမျက်စိကအာယုံရောနားကအာယုံရောနှာခေါင်းကအာယုံရောအဲစားရတဲ့လျှာကအာယုံရောအတွေ့အထိရောသိကုစဉ်းစားကြံနေတာတွေရောအကောင်းအကောင်းတွေကလည်းများညံ့လို့ကြတာကိုဆရာလက်တဲ့တော့က မင်း၅ဦးတကူကအဆင်းကိုသဘောကျဆုံးအကောင်းဆုံးပဲမြင်ရတာအဆင်းအကောင်းဆုံးပဲတပြင်းရတွေတဲ့သာလဘဝတင်းနေတယ်မြင်ရတဲ့အာယုံကအကောင်းဆုံးပဲတခါကတကူကလည်းပဲဒါသာရအတနာထောင်ရတာအကောင်းဆုံးတကူကလည်းပဲအနတ်မွေးကြိမ်နေနားရတာအကောင်းဆုံးတကူကလည်းပဲအစာရတာကောင်းစားတာအကောင်းဆုံးတကူကလည်းအတွေ့အထိအကောင်းဆုံးကာမဂုဏ်၅ပါးမှာသူကြက်ရသူကြက်ရ၅ဦးအကောင်းဆုံးနေညင်းရတယ်ဆိုတာကိုအဲဒီဥစ္စာတွေอืม ကိုကြက်ရကောင်းတာပါပဲအကုန်လုံးကိုကြက်ရကောင်းတာမြတ်စွာဘုရားသီလကြောက်တော်တာတွေကသာရတတ်မယ်ရင်ကောင်းတာပဲမသာတတ်မယ်ရင်တော့တရားတွေဘာမှမကောင်းဘူးဆိုတာသဘောပေါက်တယ်မြတ်စွာဘုရားဟောပါတယ်အဲဒီမှာလောကသမင်လောကနဲ့ကိစ္စတစ်စုံတစ်ခုကိုမြတ်ဆိုတာဒီလောကနာလောကခန္ဓာအာယတနာလောကအဲဒီလောကထဲမှာအစဉ်ဖြစ်ဖြစ်အတန်ဖြစ်ဖြစ်အနံ့ဖြစ်ဖြစ်အရာတာဖြစ်ဖြစ်အတွေ့အထိဖြစ်ဖြစ် အဲသဘောအာယုံဖြစ်ဖြစ်မြင်သိတာကြားသိတာနားသိတာစားသိတာအရသာသိအရသာသိတာထိသိတာဒီကုသနာကြံကြံသိတာအကုန်လုံးပေါ်တယ်အဲ့ဒါတွေဘာမှမမြန်လို့ရဘူးတဲ့မမြန်လို့အောင်ဘယ်နဲ့လို့ရမလို့အဲတတိယဝိပဿနာရှင်နည်းရှိနေတဲ့ပုဂ္ဂိုလ်တွေတော့ဒီတိုင်းရှုမှပြီးတော့ပယ်ယုံမှာပဲလွယ်ပါရဲ့သူကမခက်ပါဘူးသူကမရှိတဲ့ပုဂ္ဂိုလ်တော့ခက်တာပေါ့သူကอืม အလားပါတွေမကြည့်ရဘူးဆိုကြည့်ကျင်နေတာပဲသာစကားရစကားတွေစကားကောင်းတွေနားထောင်အောင်ဆိုနားထောင်နေနေတာပဲအကောင်းတွေကိုသာယာတတ်မဲ့ရတာအရသာတွေကိုမသာမတတ်မဲ့ရဘူးဆိုတော့ဒါတွေလည်းပဲစားတော့ပြီးသာယာတတ်မဲ့မျိုးဒီပြင်ဟာတွေလည်းလောကကနှိမ့်သက်ပြသာယာကြတယ်ဆိုရင်သဘောကျတယ်မြန်နိုးနေတာပဲဒါမမြန်နိုးရဘူးဆိုတော့သိထားတော့ဘယ်ဖြစ်နေမှာတော့မဖြစ်ဘူးတရားရှိမှဖြစ်တယ်ဒီကယောဂီတွေ မနိုင်နိုင်နဲ့မှတ်နေတဲ့ယောဂီတွေမြင်နိုင်ကြားနိုင်နဲ့မှတ်နေအဲ့ဒီဥစ္စာဒီဒေသနာတော်နဲ့အကုန်လုံးညီညွတ်ဖြစ်စုံတယ်အနဝဒပြကောင်းတယ်သူကတရားကလည်းအလုံးကြီးမှနားလည်တယ်အလုံးမရှိတဲ့ပုဂ္ဂိုလ်တွေဒီဥစ္စာတွေနားလည်ဖို့ခက်ပါလေဥစ္စာခက်တယ်ဒါဟောရုံပြောရုံများနေတာပြီးဟောတရားနာတရားဖြစ်ပြီးပြီးအခုဒီမှာတရားထူတာတဲ့ပုဂ္ဂိုလ်တွေကြတဲ့နေရာကြတဲ့အတိုင်းသားလေးတစ်ခေါက်စီဆိုလိုက်ကြအောင် မျက်စိကစားမျက်စိကစားဘဝစကားဘဝစကားကြောင်ရှားခြင်းရာမည်ကြောင်ရှားခြင်းရာမည်ယတာမမေလောကပဲလောကပဲနှင့်တဲ့ညာတို့ပဲရမည်ဘာကြတယ်လဲရတယ်မလားသူတွေချင်းချင်းကမျက်စိရတယ်ရတကားထားလဲဘုန်းကြီးကပြီးကျင်တယ်ခုကဘာမှမပြီးဘူးဟုတ်လားဒါထားပြီးသေးတာပါလို့ဆို အမေးတဲ့ဖြေရတကားထားပြီးနော်နည်းသေးတာပဲခွန်ကြီးအစတော့ကတော့14လောက်ရောက်တော့ရောက်အောင်ပြီအခုတကားထားပြီးอืมဖြေတကားထားတော့သွားအောင်မဆက်ဘူးဖြေဥစားဒါတော့လည်းလုံးအကြီးအာသီနာယရာဖုဒ္ဓတာပရိဒေဝနာကရိယကုဟေစီဘဝိဇာနာရိပတိယဘေဝေတုသနာတံပဝိရိယ အသေနာမကောင်းသောအတွေ့အထိဖြင့်ရာချင်းခါကာလ၌ဖုတ်တော်တွေ့သည့်အတ္တဖြစ်ရာ၏ရာထုခါကာလ၌ဘိက္ခုယံသည်ပရိဒေဝံကိုကျွေးမိတာဉဏ်ကိုကုသိတုံတရား၌မြနာကရေနာကရေယမပြုရလောကသမင်းလောက၌ကိုယ်စီတုံတရား၌မြနာကရေယမပြုရ အတွေ့နဲ့အတ္တဆိုတာအတွေ့ကောင်းတဲ့တွေ့လည်းရှိဆိုးတဲ့တွေ့လည်းရှိဒီမှာတော့ဆိုးတဲ့တွေ့ကိုယူရပြီးတော့ဟောပါတယ်ညာစွာပြားဤသာသနာမှာတရားထုတ်နေတဲ့ပုဂ္ဂိုလ်ကောင်းတဲ့တွေ့ကတော့မင်းတွေ့ရမလဲတွေ့လို့ရှိရင်လည်းကောင်းတဲ့တွေ့တွေကိုအာသိက္ခာပုဒ်တွေနဲ့ပြညာထားတယ်သူအစပိုင်းကတော့ပြညာထားတာဒီလိုမရှိဘူးလို့ဗရာတရားရှိတဲ့ပုဂ္ဂိုလ်ကြီးချောင်းနေကြပါတယ်ဥစ္စာသေယနာမဟာသေယနာတဲ့မြင်ရတဲ့နေရာတဲ့အဲ့ရနေရာကစားပြီးတော့ပရမ ဘုရားပွင့်တော်မူဇာရဆိုရင်အကြောင်းလည်းမရှိဘူးအေးရနေရလည်းမရှိဘူးသစ်ပင်အောင်နေရတယ်ကျောင်းရနေရသစ်ပင်အောက်ပဲတဲ့သစ်ပင်အောက်ဟာကိုကျောင်းပဲလို့မှားလို့ညာပြည့်သက်ရှင်နေတဲ့အကာလပါလို့သစ်ပင်အောင်နေမယ်နှလုံးသွင်းထားတဲ့ကျောင်းဟောကောင်အောင်နေမမျောလင်းနဲ့ဆိုဆိုတာပါလို့အဲ့ဒါလည်းမြတ်စွာဘုရားကြီးကျူးတာကြီးတယ်အဲ့ဒီယုတ်ခုမှုသူတွေများအင်း ကြည်ကြည်နက်နက်ဝမ်းမြောက်ဝမ်းသာနဲ့နိုင်တဲ့ပုဂ္ဂိုလ်တွေများဘုံ90ပြတ်သက်ကြီးနေရတယ်လို့ပဲတဲ့အမှန်ကောင်းတဲ့ခင်းနေနဲ့ဗာရင်းနဲ့နေရတယ်လို့ပဲသူမှအေးနတ်နေတယ်လို့ဆိုတာကိုအဲဒါဘုရားပွင့်တော်မူတာကဒီလိုပဲကြောင်းမရှိသေးဘူးနောက်မှတော့ဝါကျိုးတဲ့ခါကာလကျမှကြာပြည့်ရောက်တော့မှဆောင်းသူငယ်တကာပေါ်လာတယ်အဲဒီမှာခွင့်ပြုလို့ကြောင်းရှိတာဘုရားရံပြည့်ပြည့်ရအောင်ပြည့်ကြောင်းမကောင်းမှုများမကြီးရနဲ့လို့ဆိုတာဟွန်းဘုရားကဘုရားပေးတဲ့ကြောင်းနဲ့စရင် အခုယူချာနဲ့လုပ်ထားတဲ့အကြောင်းမဖြစ်ပါဘူး။ဟိုဟာလည်းတော့သိပင်အောက်တော့ကောင်းနေတာပဲ။သိပင်အောက်မှာပဲအခင်းမရှိအကာမရှိ။อืมဝေတို့ကင်းတို့ပရောစိတ်တို့ဘာတို့ဒီလိုကြီးအန္တရာယ်တွေရှိတာပဲ။အဲဒီလိုနေရာမှာနေရတာဟိုတုန်းကအိန္ဒိယလူတွေကနေနေတာပဲ။ဗမာတွေနေရင်တော့သိပင်အောက်နေရင်ရှားနာဒုက္ခဖြစ်နေတယ်နဲ့တူပါ့ကွာ။อืมနေနိုင်မှုခဲရင်ပါလို့။အဲဒီတော့ ညာညာမှာအတွေ့ကောင်းတွေ့ကြရတာတော့မရှိဘူးသူကအတွေ့ဆိုးပဲအဲဒီတွေ့ဆိုးတွေတွေ့လိမ့်မယ်တဲ့ယောဂီတွေလည်းအခုအင်္ဂလာတွေတရားတရားကြီးတွေတရားစီကြကမ္မထာကြောင့်လာနေကြတာဒါလည်းအတွေ့ကောင်းတဲ့သူကိုသိမှရှိဘူးအိမ်မှာတော့ဒီစီကြီးရှိသလားကတိနဲ့အိယာနဲ့ငွေရနဲ့ဘာလို့နာကောင်းမှာမို့အိမ်မှာဘုလုံးချုံယုံသာသာရသာသာရသနာရှင်ကြီးတွေပြည့်ပြည့်အဲဒီစုံစုံနေနေတာပဲကျောင်းရောက်တဲ့ခါကာလကျတော့ အင်္ဂပါရမရတော့ပါတာပါလေဒါပေမဲ့ကျောင်းကအခန်းလေးရတယ်မတင်မကောင်းမဲ့ဘူးတခါတယောက်ဆိုရင်တော့ကြည့်တယ်တခါတခါများတဲ့ခါကျရင်တခါနှစ်ယောက်သုံးယောက်လေးယောက်တည်းနေရဘုံတော်တို့နေရတာပြီးတော့ကောင်းတဲ့အတွေ့ပဲတွေ့ရမယ်မကောင်းတဲ့အတွေ့တွေတွေ့ရမှာပဲမကောင်းတဲ့အတွေ့တွေတွေ့ရတဲ့ခါကလာပြိတိဘောငိုကြွေးမိသားနဲ့မပြုလိုက်ပါနဲ့မကောင်းတာဒီရလည်းမကောက်ဒီရလည်းမကောက်ကျောင်းကလည်းညိုက်နေတာဗာနဲ့သွားမကြီးလိုက်ပါနဲ့တဲ့ဥစ္စာ ပြီးတော့အရိယာဘုံနဲ့စပြီးတော့လဲယောဂီဆိုတော့ခြံရဇာတရားတာမဟုတ်ဘူးအိမ်မှာနေတဲ့ခါကာလကျတော့အဲကရထိုင်းနဲ့ဝဲနဲ့အိယာနဲ့ရောက်ဆန်းရင်စလက်ဆန်းရင်စကိုရင်ကိုခေါ်ရင်ကောအဲကိုသဘောကြနေလို့ရတာကိုအရင်လှည့်ရင်လည်းဟိုဘက်ဆက်လိုက်ဒီဘက်လှိမ့်လိုက်ချမ်းသာတယ်လို့ကြည့်နေနိုင်တဲ့ဟိုမှာအတွေ့အကောင်းနေပေါ့ခြံရဇာတွေဒီကနည်းနည်းကြောင်းလာရင်ပြင်လိုက်ဟိုကနည်းနည်းကြောင်းလာပြင်လိုက်ဘူးတဲ့နေရာမပူအောင်အေးတဲ့နေရာမအေးအောင်အိမ်မှာခြံရဇာနေလို့ရတာပဲဟ သမဏကြောင့်တရားထုတ်တဲ့ကကလာကြောင့်ထိုင်နေရတာကိုအနည်းဆုံးတနားရောက်ထင်ရမယ်ကမ္ဘာတရားတွေအညွှန်ကြားတယ်။ညတော့စတော့သူတောင်းအလေးတော့တောင်းပြီးသို့တော်လည်းကျူးမပါများလာတော့နိုင်နေလာပါတယ်အဲဒီမှာအစဘူးဒုက္ခဝေဒနာတွေတွေ့တယ်ညောင်းတာပူတာနာတာကျင်တာကြက်ခဲတာဒါခါတရားများသိနိုင်မယ်တော့အောင်မရတယ်ပြေပြီးတော့မှတ်နေတဲ့ပုဂ္ဂိုလ်ကြီး ပေမတွေတော့နိုင်တာပါပဲနောက်ဆုံးကျအဲ့ဒီဒုက္ခဝေဒနာဒီခါတည်းကျော်လွန်သွားတာပေမနိုင်နေရပေမဘုန်းကြီးစိတ်ကမှတရားပြတာကသရာကြောက်ရှိသူက5မိနစ်လောက်ကြာအောင်မထိုင်နိုင်ဘူးတဲ့ဒါကြောင့်တရားထုတ်ခဲ့သူဘုန်းကြီးစမ်းနေတာပေါ့ပြောနောက်မိနစ်လောက်နေတာပေါ့လေကြည့်ပြီးတော့ထိုင်တာပေါ့သူကသူများအိမ်သွားတော့မှလဲတော့မှလဲသူများအိမ်သွားတော့မှထိုင်နေရမယ်ဆိုရင်မသွားဘူးတဲ့ကိုရောက်ရင် အာမနာပဲနဲ့လှည့်နေရတဲ့အိမ်မှာသူကသွားနေတာလေပြောတယ်။တရားအထုတ်လို့ထိုင်ရမယ်ဆိုတော့သူကဝင်နေတာ။ဒါမှလည်းတကယ်အထုတ်တဲ့ခါကျတော့သူထိုင်နေတယ်နောက်ကြတော့။နိုင်ရွယ်ထိုင်လက်ကိစ္စနဲ့နိုင်ထိုင်လက်ကိစ္စမရှိဘူးတဲ့သူကဟန်ကြနေတာ။နိုင်တော့ကြရပါလား။အဲဒါမကောင်းသောအတွေ့အကြုံတွေတွေ့နေတာ။အဲဒီလိုတွေ့တယ်ပြီးတော့ကိုယ်ထဲမှာနာကျင်ကြိုက်ခဲမှု၊ဒါကဝေဒနာဖြစ်မှုတွေတော့အားလည်းရှိတာပါပဲ။အဲဒါတွေတွေ့လို့ရှိရင် သိခံရတယ်ခန္တီတံဝရဆိုတာခမောဟောတိပိဒတာဥဏတာပိဒတာဧကောခမောသိခန္ဓာတိဟောတိရှိဥဏတာကိုခမောသိခန္ဓာဤရေးတာလည်းပဲရေးတယ်ဆိုပြီးတော့လည်းအမှမဖြစ်နဲ့တရားလုံးဖြစ်နေသိခံပြီးတော့မှပူတာလည်းပဲသိခံပြီးတော့မှမကောင်းတဲ့အတွေ့အကြုံတွေသိခံပြီးတော့မှဘယ်လောက်ကြည့်အောင် သူတို့တွေဆိုအဲဒုက္ခနာတိဗ္ဗာနာခရဏပါဏဟရဏဒီဝါဒကဇာတိကောဟောတိပါဏဟရဏံသက်ကိုဆောင်းနိုင်ကုန်သောသိသိလောက်သိသိလောက်တဲ့ဝေဒနာတွေလို့ဆိုတယ်တိဗ္ဗာနံထမြက်ကုန်သောအတုကာနာခါသကုန်သောဒုက္ခနာဝေဒနာနာဒုက္ခဝေဒနာတို့ကိုဒီဝါဒကဇာတိကောသိခန္ဓာတော်သဘောရှိပြီးဟောဒီကြီးသိခံပြီးမှရမယ်ဒီလောက် ဝေဒနာတောင်မှကြောက်မပေးနဲ့ပြီးခါပြီးတော့မှရောက်လာကြဟောတာအဲ့တော့ဒီယောဂီတွေဒီလိုပဲမှားရတာမှားနိုင်ပါသလားဆိုရင်နိုင်တာများပါတချို့ကခုကာလမှာဒုက္ခဝေဒနာမှားရင်အတ္တကိစ္စကယောဂဖြစ်တယ်ဆိုပြီးတော့ညောင်းလာရင်ညောင်းခါနဲ့ထားလိုက်အဲဆရာကညောင်းရင်ထားလိုက်ကျွေးလိုက်ကျင်လိုက်ဒုက္ခမခံနဲ့ဒုက္ခခံရင်ဆင်းရဲုံပဲသူကပြောကြ အဲ့ဒါအဲ့ဒီပြောဟောတဲ့ပုဂ္ဂိုလ်ကသူဝိပဿနာဘာဝနာလည်းကောင်းကောင်းအားမထုတ်ဘူးလို့ဘုန်းကြီးကဒီလိုမြင်သူအားမထုတ်ဘူးသူမသိဘူးသူဒုက္ခဝေဒနာတွေရှုအောင်သူမသိဘူးရှုရင်နိုင်မှလည်းသူမသိဘူးသူကအဲ့ဒီလိုဖြစ်နေတယ်သူအတွေ့နဲ့သူကိုတွေ့တာကိုအကောင်းဆုံးလုပ်ပြီးတော့ဟောနေတာကိုမာစင်စိကတော့အဲ့ဒီမကောင်းတဲ့တွေ့လေးနည်းနည်းပြောလိုက်ပြင်းလိုက်လို့နေလို့ရှိရင်ဘယ်သမာဓိဖြစ်နေမှာတော့သမာဓိမဖြစ်ဘူးသမာဓိမဖြစ်ရင်ညာမဖြစ်ဘူး ဒီခံရင်နိဗ္ဗာန်ရောက်ပြီမပေးတဲ့ဘုန်းကြီးကလည်းညွှန်ကြားဒီခံရင်နိဗ္ဗာန်ရောက်တယ်ဒီပြနေရာမှာလည်းဒီခံရင်ကောင်းတာပါပဲဒီခံတာဘယ်ညာဖြစ်ကောင်းဒါပေမဲ့လည်းတရားထုတ်ရမှာအဲဒီကိုယ်ကညောင်းကူးလာခြင်းခိုက်ခဲမှုတွေဒီခံရတယ်သူများပြောတာဆိုတာတွေလည်းဒီခံရတာရှိတာမရဘူးရှိပါလားရေးကြည့်တာကတော့အဲဒီညောင်းတာဘုရားကြီးခိုက်ခဲတာတွေဒါတွေတွေ့ဝင်သိခံမှာရေးကြည့်တယ် အတွေ့ဆုံးများနှိစေညာညီးတွားညီတာမပြုရတဲ့အဲဆိုရမယ်အတွေ့ဆုံးများနှိစေညာညီးတွားညီတာမပြုရအဲဒါတော့လည်းတော်ပါပြီပြောမယ်ဆိုကြတယ်ကြည့်ရတာဒီကတော့ခုံသွားဘဝင်သာနာဝိပါတိယဘဝင်သာကောင်းမြတ်သောဘဝဝင်နာဝိပါတိယတောင်းတာရတယ်တွေ့သူတွေနဲ့တွေ့တော့ဟိုကောင်းရောက်ရှင်တာပေါ့ဒုက္ခဝေဒနာတွေကျင်းတဲ့อืม နတ်ပြည်ရောက်ရင်ကောင်းပါပဲနတ်ပြည်ရပါလို့ဘယ်လိုပုဂ္ဂိုလ်ပြရပါလို့ဤဘဝတောင်းတတ်တယ်တဲ့ဒါလည်းမတောင်းတနဲ့အဲသဘောတရားတွေရှုမှတ်ပြီးတော့မြင်ကြမယ်ဘေရဝေသုဇာနာသမွေရိယတောင်းမဲ့ပွဲဘေရကြောင့်လည်းမတုံ့လို့ပြရဘူးတောင်းမဲ့ပွဲကတော့လောကမှာတော်တယ်နေလို့ရှိရင်တော့ဒီကကြားလို့ရှိတဲ့နေရာကြီးကြားလို့ရှင်သေးတယ်ပေါ့အခုရှင်သေးဆိုတာဒီမှာမရှိပါဘူး ရှင်သေးကလည်းအာဖရိကမှာရှိရတယ်ခြေတုံးကတော့အိန္ဒိယမှာအခုတော့ဒီမှာမရှိဘူးအာဖရိကရောက်ကြားတယ်ကလည်းရှိတယ်အိန္ဒိယလည်းရှိဗမာပြည်လည်းရှိတာကြားတော့ကျသေးတို့ဒီဥစ္စာတွေရှိတာမွေးကင်းဒါတွေရှိတာအဲဒီဘုရားအတွေ့ကြီးပြီးတော့ဘုရားတို့လည်းရင်းရောက်ဘာရောကဖြစ်မှာပါလဲအခုကာလမှာနှလုံးယောဂါတို့ဘာလို့ညာတို့ဆိုတာ ရှိတာကိုဆရာဝန်ကပြောထားတယ်ဒီလိုယောဂတွေသူကခက်တယ်ကြောင်းနေခဲ့တယ်သီရတဲ့စတွေပြောထားတာအကြောင်းဥတဲ့ပုဂ္ဂိုလ်တွေကတစုံတရာဖြစ်လာရင်ဒီလိုယောဂနဲ့ဖြစ်မှလေလားဆရာတို့ကထိုင်းနေလို့လည်းဖြစ်မှလေလားဆိုပြီးတော့သူသမထာကထွက်တယ်ဟဲ့လားဝေးရန်ကြောက်ပြီးတော့တုန်လှုပ်သွားတာတဲ့မလှုပ်စင်းနဲ့ဒါမပြည့်စုံပြည့်စုံအောင်ပြောရမယ်ဒီလိုဆိုပါတယ်သူကဥမာ သုံးပါးဘဝအကြောင်းတာဘယကြောင့်လည်းမလှုပ်ရသုံးပါးဘဝအဲဒါတွေလည်းပဲကြီးကြီးကြားရပဲနှက်ပြီးအတွေ့အကြုံတွေကိုသိခံပြီးတော့ရှုနေနိုင်တယ်ဘဝကောင်းတွေလည်းမတောင်းတာဘူးတို့လိုအဲနာမင်းတွေနာမည်ပြရတဲ့ဖြစ်အောင်နာသမီးနာသားတွေဖြစ်အောင်ဒါလည်းမတောင်းတာဘူးမတောင်းတာပဲနဲ့ ကိလေသာငြိမ်းအောင်ဆင်းရဲငြိမ်းအောင်လာဖြစ်နေတယ်။ဘေးရန်တွေဘာတွေဖြစ်လာမလဲ။တွေ့ကြုံနေရတဲ့ဘေးရန်တွေကြောက်ပြီးတော့လည်းပဲတရားကိုလွှင့်မပြရဘူး။အာထုံနေအာထုံနေရတယ်မကြောက်ပါဘူး။ဆိုတော့ဒါတွေလည်းနတ်တွေအတွက်ညှို့ကြသိကောင်းတယ်။လူတွေလည်းညှို့ကြကောင်းတာပါ။နတ်တွေအဲဒီတရားတရားအားကောင်းတဲ့ပုဂ္ဂိုလ်တွေဆိုတော့ညှို့တဲ့တရားတရားတွေဖြစ်ဝမ်းမြောက်ဝမ်းသာပီတိပါဒာတွေဖြစ်ပြီးတော့အဲဒီပီတိပါဒာတွေရှုမှတ်ပြီးတော့ နတ်တွေခဏချင်းသောတာပန်သရဂအနာဂယန္တာဖြစ်ကုန်တာကိုအဲသရတရားအားကောင်းတဲ့နတ်တွေတရားတွေရအောင်လို့ခေါ်တဲ့တရားတဲ့ဒီဒုဝိတာသုံးဆိုတာကဒါပါပဲတရားသိညာလို့မှနိုင်ရဲ့နာနာရီတော့ရှိသွားဒီမှာအင်းလာခွင့်လေးလက်ဆက်ဟောမှဖြစ်မှာပါဘုရားတရားကုံမကုံမမလည်းမသွားခင်နောက်ပိုင်းနေရာတော့သိခေါ်ကြတယ်တချို့ဟာတွေကကျေချက်တယ်မကြည့်ဘူးနီးချင်းကိုကလေးတွေ မချဲ့ရကြချဲ့ရင်လည်းချဲ့ကြတယ်ရှိတာပဲအသိနဲ့ကြတော့ယနေ့ဖို့၌နောက်တော့ကုစုပွားများအာထုတ်အပ်သောအာမကုသိုလ်ပေါင်းဤကိုယ်ပါကဘောအမိဖာတို့အား၎င်းသွေမျိုးတို့အား၎င်း ပြ၌ရောက်ရှိနေသောလူပရိသတ်နတ်ပရိသတ်ပေါင်းပါလားကအလုံးသောအတူအပေါင်းတို့အားလားညာပေးပါကုန်၏သုံးဆောင်သောဝါရသည်ညရကြ၍စိတ်နှပြနာကြပါစေ